မနေ့ကဆံမျက်နှာဘယ်လောက်ရောက်သွားပြီဟုတ်နော်ငါလားငါဒုက္ခသစ္စာလေးထမှာရယ်နော်ဟုတ်တယ်ဣဒံခောပန္နဘိက္ခဝေဒုက္ခအရိယသစ္စာဇာတိပိဒုက္ခဇရာပိဒုက္ခဗျာတိပိဒုက္ခမရဏံပိဒုက္ခဒီမှာတစ်ပိုက်ပေါ့နော် ဒီမှာတော့အစဉ်လာရဒီတိုင်းပဲရှိတယ်ဒါပေမဲ့တခြားကျမ်းတွေအကုန်လုံးမှာဗျာတိပိဒုက္ခလို့မပါဘဲနဲ့ဘာဖြစ်တော့စရာပိဒုက္ခပြီးတော့မရဏပိဒုက္ခပြတော့ဗာတဲ့နော်ကိုပရိစ္ဆသုံးပါအဆုံးကတောကပရိဒေဝဒုက္ခဒေါမနတုပါယတာပိဒုက္ခအဲ့ဒါအဲ့တိုင်းပဲဒီ မစကြာရဲ့အကျယ်လို့ဆိုနိုင်တဲ့မဟာတိဖဏတော့မှလည်းပဲအဲ့တိုင်းပဲပြတယ်ပရိစ္ဆသမုပ္ပါအရာကြည့်တော့လည်းပဲဇာတိပစ္စယပါတော့သရမရဏံဗျာတိမပါဘူးတောကပရိဒေဝဒုက္ခဒေါမနတုပါယတာတံဘုန်တိတောကဆိုတာအစဉ်လာအဖြစ်တောကကိုစိုးရိမ်ခြင်းလို့ပြန်တယ်နော်အမှန်ကတော့တောကဝမ်းနေခြင်း စိုးရင်ခြင်းနဲ့ဝမ်းနေခြင်းကသိမတူပါဘူးဘာစကားမှာနော်စိုးရင်ကတရားရောက်တစုံတရားဖြစ်သွားမှာကို စိတ်ထဲကပူပန်တာကိုစိုးရင်တာလို့ခေါ်တာကိုယ်စားမဟုတ်ဘူးကိုယ်စိတ်ထဲမှာကိုယ်အတွေ့အကြုံနဲ့ကိုယ်ဖြစ်တယ်မလို့တောကကိုဘာလို့ပြောတော့ဝမ်းနေခြင်းဒီမာကနာအောင်ဆရာတော်ဖျားကြီးကလည်းတောကကိုဝမ်းနေခြင်းလို့ပဲဆိုပါတယ်နော်တောကဝမ်းနေတာ ပြီးတော့ပါလေလောကပြီးတော့ပရိဒေဝဆိုတာဝမ်းနေတာကိုမမျိုးသိနေတဲ့ကပရိဒေဝဆိုတာငိုကြွေးတာငိုကြွေးအတန်ထွက်ပြီးတော့ငိုလာရင်ပရိဒေဝစိတ်ထဲမှာတင်ကြိတ်ပြီးတော့ခံစားနေရတဲ့အခိုက်ကသောကသောကပြီးတော့ဒုက္ခဆိုတာကိုပင်ပန်းခြင်းကိုဆင်းရဲခြင်းပေါ့အဲ့ဒီဒုက္ခကိုဆင်းရဲခြင်းဆိုတဲ့အထဲမှာဗျာဒိတဘောကအဲ့ဒီထဲမှာပါတယ်နော်ဗျာဒိပိဒုက္ခလို့မပါပေမဲ့ ဒုက္ခသစ္စာထဲမှာဗျာတိမပါဘူးလားဆိုရင်တော့ပါတယ်အဲဗျာတိကဘယ်ထဲမှာပါလဲဆိုရင်ဒုက္ခသောကပရိဒေဝဒုက္ခတွေကဒုက္ခကိုဆင်းရဲခြင်းဆိုတဲ့အချက်မှာပါတယ်အဲတော့ဒုက္ခဆိုတာပုဂ္ဂိုလ်ကတော်တော်များများနေရာမှာကိုဆင်းရဲခြင်းကိုပဲဟောပါတယ်စိတ်ဆင်းရဲခြင်းကိုကျတော့ဒေါမနတလို့ခေါ်တယ်နော်ဘာတော့ဒေါမနတတိုက်ရိုက်ပြန်ရင်တော့စိတ်မကောင်းတာပါပဲနော်ဒုဆိုတာမကောင်းတာမနဆိုတာစိတ်ပဲ ဒေါမနတာဆိုတာစိတ်မကောင်းတာစိတ်ဆင်းရဲတာဥပါယတာဆိုတာပင်ပန်းတာပေါ့နော်ဒီအပူတွေနှိမ့်ဆက်လို့ပင်ပန်းလာပြီဆိုရင်ဥပါယတောကဗိဒေဝဒုက္ခဒေါမနတုပါယတာဒေါမနတာဥပါယတာတံပုံဒီအဲ့ဒါတွေဖြစ်တယ်ဇာတိကိုအခြေခံပြီးတော့ပေါ့နော်အဲ့ဒါတွေအကုန်လုံးဟာဒီဒုက္ခသစ္စာတွေမှာထည့်ထားပါတယ်နော်အဲ့ဒါတပိုက်ပြောပြီးရင်အပိယေဟိ သံပယောကောဒုက္ခောပိယေဟိဝိပယောကောဒုက္ခောအပိယကရာမချစ်မနှစ်သက်သူလို့အဲ့ဒီလိုဘာသာပြန်လေးရှိရတယ်မဟုတ်ဘူးချစ်ခင်စရာမကောင်းတဲ့တက်ရှိသူလည်းပါတယ်သူတွေလည်းပါတယ်တက်မဲ့ဖြစ်တဲ့အာယုန်တွေလည်းပဲပါတယ်เนาะပြီးတော့အတွေ့အကြုံတွေဖြစ်ရတည်အကုန်လုံးပဲဟုတ်လား ကိုမကျေနပ်စရာတွေမချစ်ခင်စရာတွေဟူသည်များဟောပါလဲကတော့အပိယအဲ့ဒီအပိဟိတံပြောကောဒုက္ခပိယဟိဝိပယောကောဒုက္ခပိယဟိဆိုတာလဲချစ်ခင်သူမဟုတ်ဘူးချစ်ခင်သူတွေလည်းပါတယ်ကိုချစ်ခင်စရာအာယုံနေလည်းပဲပါတယ်အဲကိုချစ်ခင်ကျေနပ်စရာဖြစ်ရတွေလည်းပါတယ်အဲ့ဒါကိုဘာလို့ခေါ်တော့ပိယအဲပိယအဲ့ဒီချစ်ခင်စရာတွေနဲ့ပတ်သက်လို့လည်း ဒုက္ခပဲတဲ့ဘယ်ခါမှဆိုဝိပယောကောကိုယ်ကွင်းရတဲ့အခါမှာဒုက္ခယံပိဿံနလပတိယံပိဿံအကျဉ်အလိုရှိရတဲ့အရာကိုအရာဆိုလည်းပဲအခြေအနေတွေဖြစ်ရတဲ့အကုန်လုံးပါပဲเนาะနလပတိမယတံပိထိုလိုချင်ရာမရခြင်းသည်လေဒုက္ခံဆင်းရဲဤတဲ့တန်ခိတ်တေန အချင်းချုပ်ပြောရမယ်ဆိုရင်ဘွာလူရင် အချုပ်ကတော့ပင်စုပါဒာနခန္ဓာဒုက္ခပုတ်ဖြတ်ရင်ပင်စဥပါဒာနခန္ဓာပင်စ၅ခုရှိတဲ့ဥပါဒာနဥပါဒံနဲ့အတူဖြစ်နေတဲ့ခန္ဓာခန္ဓာကြီးဟာဒုက္ခဆင်းရဲဤဒုက္ခပဲအဲ့ဒီပိုင်လေးလည်းဟိုနေ့ကပြောခဲ့တယ်ပင်စဥပါဒာနခန္ဓာမှာ တပတ်ရှင်းသိရမယ်ပိစခန္ဓာဆိုတာခန္ဓာ၅ပါးဒါလူတိုင်းရှိတာလူတိုင်းရှိတာပုထုဇဉ်မှာလည်းရှိတယ်အရိယာမှာလည်းရှိတယ်ဖရာယန္တာတွေမှာလည်းရှိတယ်အဲဘာပေါ်နေဆိုဥပါဒါနာဥပါဒါနာရှိလို့ရှိရင်ဒုက္ခဥပါဒါနာရှိမှဒုက္ခဖြစ်တာပင်ဆက်ခန္ဓာရိုးရိုးဆိုရင်ဒုက္ခမဟုတ်ဘူးဘာနဲ့ပေါင်းမှာတော့ဥပါဒနဲ့ခန္ဓာအဲ့ဒါဆိုတော့ ဒုက္ခမဖြစ်ရှင်ဘာလုပ်ရမှာလဲဆိုတော့အဲ့ဒီပိုးနေတဲ့ဥပါဒါနာကို ဖြုတ်ပြရမှာเนาะဥပါဒါနာဆိုတာတကယ်တော့ကိုယ်ထင်တဲ့ကိုယ်ဆွဲလန်းနေတာတဲ့သဘောကိုဘာလို့ခေါ်တော့ဥပါဒါနာကိုယ်ထင်တဲ့ကိုယ်ဆိုတာအထင်ကလူတိုင်းမှာအကျဉ်းချုပ်နှမျိုးပဲရှိပါတယ်ချစ်စရာလို့ထင်တာရဲ့မုန်းစရာလို့ထင်တာရဲ့အဲ့ဒီအထင်နှစ်ခုလုံးကဒုက္ခရောက်တယ်အဲ့ဒီအထင်နှစ်ခုလုံးကိုပဲ ဥပါဒါလို့ခေါ်တယ်နော်ကိုယ်စိတ်ကစွဲနေတာပေါ့ချစ်စရာဒါချစ်စရာလို့စွဲတယ်ဒါမုန်းစရာလို့စွဲတယ်အဲ့လိုစွဲနေတဲ့ဥပါဒံကြောင့်ဒုက္ခဒုက္ခဖြစ်တယ်အဲ့လိုပြောတော့တကယ်ဒုက္ခငြိမ်းခြင်းဒုက္ခမဖြစ်ခြင်းဘာလို့ရမလဲဆိုတော့ဥပါဒါနကိုဖြုတ်ပြမှာပစ္စခန္ဓာကိုဖြုတ်ရမှာမဟုတ်ဘူးသောပါလားအဲ့တော့အဲ့ဒီမှာတန်ခိတ်တင်နာလွင်အပြင်တနည်းအားဖြင့်တကယ်စစ်စစ် တကယ်စစ်စစ်ဆိုတာဒုက္ခတကယ်စစ်စစ်ဆိုတာဝိပဿနာရဲ့အရှုခံဖြစ်မှာဒုက္ခတကယ်စစ်တာအဲ့တော့ဝိပဿနာရှုတဲ့ခါကျတော့ဒီဒုက္ခရမှာဇာတိကိုလည်းဝိပဿနာရှုလို့မရဘူးစရာကိုလည်းရှုလို့မရဘူးမရဏတောကပရိဒေဝတွေကိုဝိပဿနာရှုလို့မရဘူးစိတ်ထဲမှာတော့နောက်ဝိပဿနာဉာဏ်ရှင်းလို့မဉာဏ်ဆိုရင်တော့ဒါတွေလည်းဖြစ်ပြီးတော့ပြတ်သွားတာပဲလို့သုံးသပ်လိုက်လို့ရတာပေါ့အဓိက ဝိပဿနာရဲ့အရှုခံလည်းဖြစ်တယ်ပေစုပါဒာနဲ့ခန္ဓာဒီဒါလည်းဘာဖြစ်တော့ဒုက္ခအစစ်ဘာလို့ဆိုတော့ဒီစကားတစ်ခုမှာအစစ်မစစ်သိခြင်းသူရဲ့စကားအနေထားအရာကြီးစကားအနေထားက positive ဖြစ်နေသူ့ကို negative ပြောင်းလိုက်လို့ဖြစ်အတိတ်တွေကလည်းပြောင်းသွားမှာအမှန်ပဲနားရလားဒီ negative ဖြစ်နေရင်လည်းသူ့ကို positive ပြောင်းလိုက်လို့ရှိရင်ဘာဖြစ်နော် အတိတ်မေကလည်းပြောင်းသွားရင်အမှန်ပဲဟုတ်ဒီထဲမှာဇတိပိဒုက္ခဖြစ်လာခြင်းဒီဒုက္ခဒါကတော့တိတ်မသိသေးဘူးဗျာနော်ဖြစ်လာခြင်းမှာဟိုဒုက္ခလို့ခံစားရတာတော့မရှိပါဘူးဒါပေမဲ့ဒုက္ခတွေအကုန်လုံးကအဲ့ဒီဖြစ်လာခြင်းမွေးဖွားလာခြင်းကိုအခြေခံလို့သူ့ကိုလည်းဒုက္ခလို့ပြောပါတယ်ဇတိပိဒုက္ခဖြစ်လာခြင်းဒီဒုက္ခလို့ပြောရင်မဖြစ်တော့ရင်တော့ မဖြစ်တော့ရင်စည်ရင်ကောင်ဝင်မှုဒုက္ခလို့ပြောလို့မရဘူးမဖြစ်တော့ရင်ဒုက္ခပဲလို့ပြောလို့မရဘူးအဲစရာပြီးဒုက္ခကိုယ်တော်ကဒုက္ခပဲဆိုရင်မအိုးတော့ဘူးဆိုရင်တော့အိုရာကဒုက္ခလို့ပြောရင်မအိုးတော့ဘူးလို့ negative ပြောလိုက်ရင်ဒုက္ခမဟုတ်တော့ဘူးလို့ပြောရမှာမအိုးတော့ရင်ဒုက္ခဟာရှိတော့လားမရှိတော့ဘူးလား အဲ့ဒါစဉ်းစားမှာနော်အဲဇာတိပိဆိုတာဟိုအဘိဓမ္မာသဘောအရအမိဝမ်းထဲမှာပထမဆုံးပရိသန္တိနေတဲ့အချိန်လေးကိုအထိမတက်ပါနဲ့စပြီးတော့မွေးဖွားလာခြင်းကိုတွက်ပါအမိဝမ်းထဲကနိတာရဲလေးရင်တွင်ဝဲလေးအဲ့ဒါလေးကဇာတိလေးအဲ့ဒီကနောက်တစ်ဖြည်းဖြည်းဆက်ဖြစ်နေတာကြီးကဘာတွေလဲစရာတယ်အဲ့တော့စရာဖြစ်ဒုက္ခလို့ပြောတော့စရာမဟုတ်ဘူးဆိုရင် ဒုက္ခမဟုတ်ဘူးလားအဲ့လိုစဉ်းမှာဇရာဒီကုသဇရာမိဒုက္ခဆိုတာသူ့ဝကြ positive ဝကြနော်အဲ့ဒါကို negative နဲ့ပြောလိုက်ရင်ဇရာမဟုတ်တော့ပါဒါမှမဟုတ်ဇရာမဖြစ်တော့ပါဆိုရင်ဒုက္ခမဖြစ်တော့ဘူးလို့အဓိပ္ပာယ်ရရင်တော့အမှန်ပဲဇရာမဖြစ်ရင်ဒုက္ခမဖြစ်ဘူးလားဆိုတော့အဲ့ဒီအမေဝမ်းတဲ့ကခုနရင်ဝင်ပိုက်နီတာရဲလေးက တဖြည်းဖြည်းလူလားမြောက်အောင်ဘသူကပုတ်ပြရတယ်စရာနဲ့တဖြည်းဖြည်းကြီးရင်လာလို့မကြီးရင်တော့ဘူးအရင်ဝင်ပိုက်လေးပဲအဲ့ဒီမှာပဲရက်နေတယ်ဆိုရင်စရာမဖြစ်တော့ဘူးဆိုရင်ဘယ်နဲ့ထင်လို့ကိုယ့်ကိုအခုလိုဟိုဒီသွားလာနိုင်မလားအဲ့တော့စရာမဖြစ်ဘူးဆိုရင်တော့ဒုက္ခမဖြစ်ဘူးလားဆိုတော့ဘယ်ဒုက္ခပိုများလဲဆိုရင် ဇရာဖြစ်တဲ့ဒုက္ခနဲ့ဇရာမဖြစ်တဲ့ဒုက္ခဘယ်ဟာပုံများလဲဇရာသာမဖြစ်ဘူးဆိုရင်မိဘလည်းဆက်စင်းရဲလို့ပြီးမှာမဟုတ်ဘူးတကယ်တော့မိဘဆိုတာလည်းဖြစ်မလာနိုင်ဘူးအကုန်လုံးကဇရာနီးနဲ့ဇရာတရားကပို့ပြီးလို့တဖြည်းဖြည်းလူလာမြောက်လာတာလူရဝင်လာတာငါလူဟဲ့လို့ပြောနိုင်တာအဲ့ဒါဘဝကြီးတစ်ခုလုံးကြီးဘဝရဲ့အစကဇတိဘဝရဲ့အဆုံးကမရဏ အဲ့ဒီနှစ်ခုကဘယ်သူမှမသိဘူးဇာတိစဖြစ်ခံစားရလဲမသိဘူးအဲ့ဒါမွေးဖွားတာဇာထဲမှာတော့ဖွဲ့ပါဖွဲ့ထားပါတယ်အမေဝါနဲ့မှာကဒီအဇာတိအိမ်အဇာဟောင်းအိမ်နေပြည်နေဆိုပါတော့ဇာထဲဖွဲ့ပြလို့ဦးစင်းတော့ဘယ်သူမှမသိဘူးမွေးဖွားလာတဲ့အချိန်မှာလဲအဲဘယ်တော့ပြင်မနဲ့ပါညာနဲ့ဇာထဲမှာဖွဲ့ထားပါတယ်ဒါပေမဲ့အဲ့ဒီဒုက္ခအမေရာတိမှာသာသမီမသိဘူးကိုမသိခဲ့ဘူး ဘဝကိုစခဲ့တဲ့အချိန်လဲကိုမသိပါဘူးဘာမှခံစားဘူးနောက်ဆုံးအဆုံးကပါလေမရဏကသေသွားတယ်ဆိုတော့အဲ့ဒီသေတာရောဘယ်သူခံစားရလဲသေတာပဲလူကြီးနေတော့လို့သေရင်သေခြင်းကဒုက္ခလို့ပြောတယ်ဘယ်လူကြီးနေလို့ဒုက္ခလို့ဆိုတော့ဘယ်သူသိတော့ဆိုတော့ဘယ်သူဘယ်သိလဲတော့သေပါပြီဆိုဘာမှမသိတော့ဘူးเนาะဒီစိတ်ကချုပ်သွားပြီဆိုတော့ခံစားမှု ဝေဒနာတော့ဘာလို့အကုန်လုံးချုပ်သွားတာအဲ့ဒီနှစ်ခုကမသိဘူးအသိနေတဲ့ကြားထဲကဘဝကြီးအသက်80 80အထိအမေမွေးတဲ့နေ့ကစပြီးတော့ဗောနော်အဲ90အထိတချို့100အထိအဲ့လိုနေသွားတဲ့ကာလာကြီးကိုဇရာလို့ခေါ်တာဟောပါလားအဲ့ဒီမှာဒီအသက်အရွယ်ရမလားဘူးဆိုရင်ကိုယ့်ကို16နှစ်လောက်ကိုပြန်စဉ်းစားကြည့်မယ်ဆိုရင်အဲ့မှာတော်တော်ပျော်ကြပါလိမ့်မယ်เนาะ အဲ့ဒီစီလဲဘာပို့ရလဲစရာပို့ပြတာအဲ့တော့လွတ်ဘဝဆိုတာဘာကိုပြောတာလဲဆိုရင်ဇာတိလို့ကိုလည်းကျွန်တော်မသိခဲ့ဘူးမရဏကိုလည်းမသိခဲ့ဘူးလူလို့ပြောတာဘာကြီးလဲအဲ့ဒီဇာတိနဲ့မရဏကြားထဲမှာအသက်ရှင်နေရတဲ့ကာလကြီးကိုဘဝခေါ်တာလူဘဝသဘောပေါက်လားအဲ့တော့လူဆိုတာဘာလဲဆိုရင်ဇရာပဲအသက်ရှင်နေရတာဟာဘာလဲ စရာပဲအဲ့တော့စရာဟာကြောက်เสียလားချစ်เสียလားလို့မေးဘယ်လိုပြောဒီတရားအတွေးနဲ့မတွေးပဲနဲ့လောကအတွေးနဲ့တွေးမယ်ဆိုရင်စရာဟာအတော်ချစ်เสียကောင်းပါတယ်အတော်ကျေနပ်เสียလည်းကောင်းပါတယ်တန်ဖိုးလည်းကောင်းပါတယ်ရှင်းရှင်းပြောရင်လူတွေစရာအိုးနေသေးတယ်လို့ပြောနိုင်သမျှဂုံယူเสียဖြစ်တယ်မအိုတော့ဘူးကွာဆိုရင်မအိုတော့ဘူးကွာဆိုသေသွားလို့ပဲ နော်မသေးသေးဘူးဆိုရင်ဘာဖြစ်နေတော့အိုးနေမှာပဲအချိန်နဲ့အမျှအိုးနေမှာပဲတော့ပါလားအဲ့ဒါကြောင့်ဇရာဇရာချစ်စရာလားမုန်းစရာလားလို့မေးမဲပြောတော့ဖြစ်ဖြစ်စဉ်းစားကြည့်အဲ့ခုအသက်ကြီးတဲ့ပုဂ္ဂိုလ်ပဲတို့ကအိုတော့မှာအိုတော့မှာဆိုတာဘာပြောတာမသေးသေးဘူးလို့ပြောတာအဲ့တော့အိုရဟာကျင်းနှက်စရာလားမကျင်းနှက်စရာလားအတော်ကျင်းနှက်စရာကောင်းတယ်အိုးနေနိုင်သေးလို့ခင်ဗျားတို့ဂုံပြီးလို့ရတာလက်မထောင်လို့ရတာ အိုကုံကတော်တော်တော်တော်မောက်ပါတယ်တွက်ကြည့်မယ်ဆိုရင်လောက်ကထဲမှာတချို့ကအရွယ်ကုံနဲ့ငယ်ကုံမောက်တယ်လို့ပြောတာဥစဉ်သိလောက်တော့ဒီငယ်ကုံမောက်တဲ့တန်ဥစဉ်တော့သိမခံဘူးအိုကုံမောက်တဲ့တန်ကတော်တော်ခံရတယ်မင်းတို့ငါနောက်မှလူပြေရောက်လာပြီးတော့ကွာဆိုပြီးတော့အဲ့ဒီကစပြီးတော့နှိတ်ကွတော့တာပဲအဲ့ဒါကြီးတဲ့လူတွေကငယ်တဲ့လူတွေကိုဘာနဲ့နှိတ်ကွတာလဲဆိုတော့စရာနဲ့နှိတ်ကွတာအမေအဖေတွေကလည်းဒီတိုင်းမှာပဲငါမွေးမှလူပြေရောက်လာတဲ့ကောင်ကကစားတာ နော်ဆရာသမားတွေကလည်းဘာလို့ငါနောက်လူပြေရောက်တာဒါမျိုးလာမလို့နဲ့တို့ကဒါမျိုးအန်ခွနေပြီးတောင်ပြောရတယ်အန်ခွတော့နေဥပဲ့ကြောင်ကြပြီသူနေတချို့သွားတောင်ကြိုးနေတယ်ဒါပေမဲ့သူတို့ကစိတ်ညစ်နေတာဆိုတော့မင်းကြီးကမန်တက်နေတာအဲ့တော့အဲ့တော့အရွယ်နုပြိုတဲ့မန်တက်ဘယ်မှန်ကကြည့်တော့အိုမန်ကပိုကြည့်တယ်တကယ်လေးလာကြည့်ပါကိုမိဘတွေနဲ့ဆက်ဆံတဲ့အခါမှာလည်းကြည့်ပါဘာမန်ကပိုကြည့်တော့အိုမန်ကအိုလီမန်ကတက်လေပဲ အဲ့တော့အိုးလေးကြောက်စရာကျန်တဲ့လူကကြောက်စရာကောင်းတယ်သူကိုယ်တိုင်ကတော့အိုးလေးမန်တက်လေအိုးချင်းကိုတော်တော်ကျဉ်းတတ်ကြတာပဲဒီမှာနေနာမှာဟဲ့လူကြီးလာပြီးဖယ်ကြဆိုရင် तू ကတော်တော်ကျဉ်းတတ်တယ်ဟုတ်တယ်မလားအဲ့ဒါဘာနဲ့ကျဉ်းတတ်တာလဲအိုးချင်းနဲ့ကျဉ်းတတ်တာနော်လောကကြီးထဲမှာနုပြိုချင်းနဲ့ကျဉ်းတတ်တာကနည်းပါတယ်ဘာနဲ့ကျဉ်းတတ်တာအိုးချင်းနဲ့ဇရာဒါပေမဲ့အဲ့ဒါကိုဒုက္ခလို့ခေါ်တယ်မအိုးဘူးဆိုရင် ခုနဝကြကပြောင်းလိုက်ပြီအိုခြင်းဆိုတဲ့ positive ကိုမအိုဘူးဆိုတာနဲ့ပြောင်းလိုက်ရင်မအိုတော့ရင်ဒုက္ခလို့ပြောလို့ရလားမရဘူးမအိုဘူးဆိုရင်မွေးတဲ့အတိုင်းလေးပဲရှိမှာအဲ့ဒါဆိုရင်ဒုက္ခဖြစ်မလားအဲ့တော့စကားကိုပြောင်းပြန်လုပ်လိုက်ပြီပဲဒုက္ခဒုက္ခပဲအဲ့ဒါဆိုရင်အတိတ်ပဲပြောင်းမသွားရင်ဒါကိုအတည်ပြုတ်ပြီးတော့ဒါကိုလက်ခံပြီးတော့ကျွန်တော်တရားရှုလို့မရဘူးเนาะညာတိပိဒုက္ခ ဗျာတိပိကတော့တိထဲပါတယ်လဲတော့ဗျာတိပိကိုအမှန်ကတော့ကာယကဒုက္ခပေါ့အဲအဲ့ဒါလဲဒုက္ခဆိုတော့ဗျာတိမရှိရင်ဒုက္ခမရှိဘူးလားလို့ဆိုရင်တော့အဲ့ဒါတော့မရှိဘူးလို့ပြောမယ်ဆိုရတယ်ကိုယ့်ဘက်ကကြည့်ရင်တော့ဒါပေမဲ့ဗျာတိပိဒုက္ခမပါဘူးဆိုရင်ပထမဆုံးငိုမှာအမေဖေတွေမဟုတ်ဘူးဆရာဝန်တွေဖြစ်လက်ဖြစ်လောက်တယ်ဆေးဆရာတွေငိုလောက်တယ်နော်ထားပါအဲ့ဒါတော့သိမထင်ကြဘူးမရဏံပိ ဒုက္ခသိခြင်းသည်ဒုက္ခပဲဆိုရင်မသိရင်ဘာဖြစ်လဲမသိရင်ဒုက္ခမရှိတော့ဘူးလားလို့မင်းကပြောရနော်တိတ်ရှည်ရှည်ကြီးမဟုတ်ဘူးဘိုးဘွားပြီပြီဆိုတော့ဆွဲ80အထိမလိုက်ပါနဲ့90လောက်ကလောက်ပဲပြန်တွေးကြည့်အဲ့ဒီ90ကစပြီးတော့ကိုဘိုးဘွားပြီပြီနေမသိဘူးဆိုရင်ဘာဖြစ်မလဲလို့ မသေးဘူးအသက်တွေကတော့တိုးတယ်အဟောင်းတွေကမသေးဘူးအဟောင်းတွေကနေရာဖယ်ပြီးအသက်တွေအတွက်နေရာကျပ်သွားမယ်သွားပါလားအဲ့ဒါအဒီအဝိစိတ်ဆိုတဲ့ငရေအဲ့လိုငရေအဟောင်းတွေကလည်းမသေးဘူးအသက်တွေကလည်းတိုးနေဆိုတော့သူတို့မှာအသက်ရှူစရာ ကွက်လက်ကို မရှိတော့ဘူးစားတဲ့ဖွဲ့တာတော့ဘလုံးကောင်းတဲ့ကိုသဲတွေတိတ်ထားတယ်လို့နေရတဲ့ဘုံလို့ပြောတယ်အဲသူတို့ကိုမင်းနဲ့မြတ်စရာတိတ်မလို့ဘူး ဒုက္ခနဲ့ရိုက်เสียလဲမလိုဘူးအသက်ရှင်ကြက်နေတာနဲ့ကောဒုက္ခမရှိဘူးလားရှိတယ်အဲ့လိုပြောတာအဲ့လိုဆိုတော့သေချိန်မှာသေရတာလဲမကောင်းဘူးလားဆိုတော့ကိုသေရမှဆိုရင်တော့မကောင်းဘူးသူများတွေသေကုန်ရင်တော့ကောင်းတယ်တော့လူတွေတော်တော်များသေနေရာတွေကြည်ကြီးရမှာပဲလို့တွက်ရှင်တွက်လိမ့်မယ်မသေးဘူးဗျာသူများတွေကလည်းဒီတိုင်းပဲအကုန်လုံးငါကိုစီနဲ့အတ္တကိုစီနဲ့ဘယ်သူမှမသေးဘူးဆိုရင်တော့ဒုက္ခတိလူပေါ်မှာဒုက္ခတိမဖြစ်နိုင်ဘူးဘာတော့ ဒုက္ကတိအပယ်ငရဲထဲမှာအစောဆုံးလို့ခေါ်တဲ့အဝစီငရဲနဲ့တူသွားမှာနားလားအဲ့တော့မရဏမိကိုပြောင်းပြန်ပြောင်းလိုက်ရုံနဲ့လေဒုက္ခဆိုတဲ့အဖြေရတော့ပြောင်းလာရမပြောင်းဆိုဒါလည်းမမှန်သေးဘူးဗျအဲ့တော့နောက်ဆုံးဒီပြည့်ရပါလို့ကြည့်အပိဟိတံမယောကောဒုက္ခော အဘိဟိမရှိမနစ်တဲ့သူနဲ့တံပြောကောပေါင်းစုံရခြင်းသည်ဒုက္ခဆိုတာတော့မပေါင်းစုံရရင်ဒုက္ခလို့ခံစားကောင်းခံစားရမယ်လို့ထင်တယ်နော်ဒါပေမဲ့အဲ့ဒီမရှိမနစ်တဲ့သူဆိုတာဟာကိုယ်အထင်နဲ့သတ်မှတ်ထားတဲ့ပညာတန်ဖြစ်တဲ့အတွက်အဲသူ့ကိုလည်းဝိပဿနာရှုလို့မရဘူးဒါလည်းအစ်စ်ပြောလို့မရသေးဘူးရောနော်ပြီးဟိချစ်ကနှစ်တဲ့သူဒုံနှစ် ဝိပယောကောကိုယ်ကွင်းရခြင်းတွေဒုက္ခလို့သူတို့ပြောတယ်ချစ်ခင်နှစ်သက်သူတို့ ਨੇ မကိုယ်ကွင်းရဘူးဆိုရင်ကောဘာဖြစ်မလဲလို့အိမ်မှာမိသားစုတွေပဲကြည့်ပါအောင်နော်ဘယ်မှမသွားဘူးအမေနာတဖွားမှမခွာနိုင်ဘူးဆိုပြီးတော့ကတ်နေကြရင်ဘာဖြစ်မလဲဘာဖြစ်မလဲလို့ဒီကလေးအနာနာကိုမခွာဘူးဖက်ထားသေးတယ်ဆိုရင် ကလေးကလည်း၄50ရောက်အမေကိုဝိုင်းဖက်ထားရင်ဘာလို့လဲရမလဲမရဘူးကိုယ်ကွင်းချိန်မှာကိုယ်ကွင်းကိုကိုယ်ကွင်းမှာနာပေါင်းစုံချိန်မှာလည်းပေါင်းစုံရတာကောင်းပါတယ်ကိုယ်ကွင်းချိန်မှာလည်းကိုယ်ကွင်းရတာကောင်းတယ်ဒါလေးလည်းဒီပိယအပိယချစ်စရာမုန်းစရာဆိုတာကတကယ်ရှိတာမဟုတ်ဘူးကိုယ်အထင်ပဲဖြစ်လို့သူ့ကိုလည်းပေါ်တာရှိလို့မရဘူးတက္ကဋတနာပင်စုပန္တာနဲ့ခန္ဓာကို အဲပိစုပါဒာနဲ့ခန္ဓာဒုက္ခကျတော့တန်ခိတ်တိနာအနှစ်ချုပ်လို့ပြောတာနော်တကယ်လိုရင်းအစစ်တကယ်ဒုက္ခအစစ်ကတော့အဲ့ဒီပင်စုပါဒာနဲ့ခန္ဓာဒုက္ခပင်စဥပါဒာနာခန္ဓာပင်စခန္ဓာကြီးဆိုရင်ခန္ဓာ၅ပါးပါပဲဥပါဒာနာဥပါဒာနဲ့ဖြစ်နေတဲ့ခန္ဓာ၅ပါးကဒုက္ခလို့ဆိုရင်အဲ့ဒီဥပါဒာမရှိတော့ဘူးဆိုရင်ဒုက္ခလည်းမရှိတော့ဘူးဟောကြပြောင်းသွားတယ်ဒီ positive ကနေပြီးတော့ negative ပြောင်းလိုက်တာ ਨੇ ဒုက္ခဆိုတဲ့အဖြေကလည်းဒုက္ခនិရောဓဖြစ်သွားမှာဒုက္ခဆိုတဲ့အဖြေကလည်းဘာဖြစ်နော်ဒုက္ခនិရောဓဖြစ်မှာဘာဖြစ်တော့ဒုက္ခនិရောဓမှာကျတော့ဘယ်လိုရဒီညာဘက်ဘေးမှာရှိပါတယ်និရောဓသစ္စာဆိုတာအဲ့ဒီအောက်ဆာမှာရှိပါတယ်និရောဓသစ္စာဆိုတာကိုကြည့်လိုက်ရင်ဘာဖြစ်နော်ဣတံခောပါဏဘိကဝေဒုက္ခនិရောဓံအရိယဒုက္ခချုပ်ရာ အရိယသစ္စာအဖြစ်ဖြစ်ပါတယ်တဲ့။ဘာလဲဆိုတော့ယောတတ္တယေဝတဏယအတေတဝိရာဂនិရောဓောဇာကောပဋိနိသေကောမௌတိအနာလေအဲ့မဲ့အတေတလေတေတကျွင်းတာအမရှိတာအကျွင်းမရှိတာအဲ့တော့ဒီ negative အတိပ္ပယ်ဆောင်တဲ့အတွက်အဲ့ဒီအကိုလေအတန်ပြစ်ပါတယ်အတေတလို့ပြောလို့မရဘူးဘာလို့ အတေတဝိရာကနိရောဓအဲ့ဒီကိုကြည့်လိုက်ရင်ဒုက္ခချုပ်တယ်ဆိုတာဘာလဲဆိုတော့တတ္တယေဝတဏယာဒီအထက်မှာပြောတဲ့တဏ၃ခုချုပ်သွားတာကိုဒုက္ခချုပ်တယ်ခေါ်တာတဏချုပ်တယ်ဆိုရင်တဏချုပ်ရင်ဘာလဲချုပ်လဲပရိစ္ဆသုံးပါလို့ဆိုရင်တော့တဏချုပ်ရင်တကယ်တော့ဘာချုပ်သွားတာလဲတဏနိရောဓဥပါဒါနနိရောဓဥပါဒံချုပ်သွားတာပဲ သဘောပေါက်လားတဏှာချုပ်ရင်ဘာဖြစ်တော့ဥပါဒံချုပ်သွားတာပဲဖြစ်တော့တကယ်ဒုက္ခချုပ်တယ်ဆိုတာဘာပြောရလဲဥပါဒံချုပ်သွားတာပဲဥပါဒံချုပ်လိုက်ရင်ဒီနောက်ဆုံးတန်ခိတ်ဒေနာထဲမှာဘယ်လိုကြမ်းနေမလဲပင်ဆက်ခန္ဓာပဲကြမ်းမယ်ဘာပဲကြမ်းလို့ပင်ဆက်ခန္ဓာခန္ဓာ၅ပါးစီကြံရင်ဥပါဒံမပါတော့ရေဒုက္ခဟုတ်သေးလားမဟုတ်တော့ဘူးဘာဖြစ်တော့ ဘာဖြစ်တာလဲဆိုတော့ဒီမဲ့တတ္တယေဝတဏယအတ္တေတဝိရာကនិရောဓကိုဘာသစ္စာလဲပြောတော့ဒုက္ခនិရောဓအရိယသစ္စာဒုက္ခချုပ်သွားတဲ့အရိယသစ္စာပဲဆိုသဖြင့်တဏှာချုပ်သွားရင်ဥပါဒံချုပ်ဥပါဒံချုပ်ရင်ဒုက္ခလည်းချုပ်သွားတယ်တော့အဲ့ဒီနောက်ဆုံးဝကြပင်စုပါဒာနဲ့ခန္ဓာဆိုတဲ့ဒုက္ခကတော့ဥပါဒာနဆိုတဲ့ ဝိသေသနာပုတ်ပန်းနေရင်ဒုက္ခဖြစ်တယ်အဲ့ဒါကိုဖယ်ထုတ်နိုင်ရင်ဘာကြံမလဲပင်ဆက်ခန္ဓာကြံတယ်ဘာကြံတာနော်ရှိနာကပင်စဥပါဒနာခန္ဓာအဲ့ဒီကဥပါဒနာကိုဖြုတ်လိုက်ရင်ပင်စနိုင်ခန္ဓာနဲ့ကြံပင်စခန္ဓာခန္ဓာ၅ပါးနဲ့ကြံရင်ဒုက္ခလို့ပြောလို့မရတော့ဘူးဒုက္ခလည်းဘာဖြစ်တော့ချုပ်သွားတယ်တဏှာချုပ်တယ်ဆိုတာအနုစားစလုံးကိုပြောတာ တဏှာရင့်သွားရင်တဏှာပြည့်စရာဘာဖြစ်တော့ဥပါဒံအဲ့တော့တဏှာချုပ်တယ်ဆိုတာနဲ့ဥပါဒံချုပ်တယ်ဆိုတာနဲ့အတူတူပဲတရားကိုအားဖြင့်ဒီလောဘစေတရိချင်းလည်းအတူတူပဲသဘောပါလားအဲ့တော့ဥပါဒံချုပ်ရင်ဒုက္ခនិရောဓအရာဒုက္ခလည်းချုပ်တယ်အဲ့ဒီဘုရားတော့အခုဖြစ်နေတဲ့ပိစုပါဒာကဥပါဒံမရှိတော့ဘူးလို့ negative ပြောင်းလိုက်တာ ਨੇ ဘာကြံတော့ပိစက်ခန္ဓာပဲကြံတယ် ပစ္စခန္ဓာကြီးကျမ်းနေလို့ရှိရင်ဒီပုဂ္ဂိုလ်ဟာဘာဖြစ်သွားလဲဒုက္ခချုပ်နေတဲ့ပုဂ္ဂိုလ်ဒါကြောင့်ဘုရားတော်ယန္တာတို့ဆိုတာဘယ်လိုပုဂ္ဂိုလ်တွေတော့ဒုက္ခချုပ်နေတယ်ဒုက္ခချုပ်နေတယ်ဆိုတာဒုက္ခမကြုံဘူးပြောတာမဟုတ်ဘူးဒုက္ခလို့မခံစားရတော့ဘူးလို့ပြောတာသောပါလားဒုက္ခဒုက္ခလို့ဒီအလုံးပုထုဇဉ်တွေခံစားရတဲ့ဖြစ်ရတဲ့မကြုံတာမဟုတ်ဘူးအဲ့ဒီဖြစ်ရတဲ့ကြုံပေမဲ့ ဒီကပရိစ္ဆေသမုပ္ပါပါတဲ့တောကဆိုတဲ့ဝန္နေခြင်းပရိဒေဝဆိုတဲ့ငိုကြွေးခြင်းဒုက္ခဆိုတဲ့ကိုယ်ဆင်းရဲခြင်းဒေါမနတဆိုတဲ့စိတ်ဆင်းရဲခြင်းဥပါယတဆိုတဲ့ပြည့်စွာပင်ပန်းခြင်းတွေမရှိတော့ဘူးဆိုရင်ဒီဘုဂ်ကိုဒုက္ခရှိတယ်လို့ပြောအောင်လားမပြောတော့ဘူးဒါကြောင့်ဘုရားတို့ယဟန္တာတို့မှာလောကဓာတ်စိုးကြီးတွေကိုကြုံတာကိုကြည့်မယ်ဆိုရင်လောကထဲမှာဦးဇင်းတို့သိသလောက်ဘေးကထဲမှာဖမ်းရသလောက် ကိုယ်ပတ်ဝန်းကျင်မှာကြိုးနေကြရတာတွေကိုအကုန်လုံးကိုကြည့်မယ်ဆိုရင်မြတ်စွာဘုရားဟာလောကရာယာအပြင်းဆုံးခါတဲ့ပုဂ္ဂိုလ်ပဲဘယ်သူလောကရာအပြင်းဆုံးခါရလဲဆိုရင်မြတ်စွာဘုရားပထမဆုံးက9ရက်လူပြေရောက်လို့9ရက်ရှိတော့အမေဆုံးသွားတယ်နော်အဲ့ဒီနောက်တော့မိရတော်ကောရမီတို့ဘာလို့စောင့်ရှောက်မှုနဲ့သူ29နှစ်အရွယ်လောက်အထိ ချမ်းသာတယ်လို့ထင်ထင်လို့ရပါတယ်เนาะ29နှစ်တောထွက်လိုက်တဲ့ချိန်ကစပြီးတော့ဥရဝလာတော်ထဲမှာ6နှစ်တည်းချမ်းသာနေလားဆင်းရဲနေလားဆိုတော့ဆင်းရဲနေလောကရန်ဆိုးတွေအများကြီးကြုံရပါတယ်ကိုယ့်ကိုဖန်တီးတဲ့လောကရန်လည်းပါပါတယ်သူကသူအစာဖြတ်ပြစ်တဲ့အချိန်เนาะပြီးရင်အဲ့ရနောက်တော့လမ်းမှန်ကိုတွေ့တော့ဖျားဖြစ်သွားတယ်ဖျားဖြစ်တော့လောကရန်ကအေးသွားလားဆိုတော့မေးဘူးဟုတ်တယ် အမြင့်ဆုံးရရင်ပို့ပြီးတော့ဂဲပြစ်ခံရတယ်ဆိုတာလိုပဲဖျားဖြစ်ပြီးမှသူ့ကိုကြောင်ပေါင်းဆင်ပြီးတော့လှုပ်ကြံခံရတာတွေဆင်နဲ့တိုက်ပြီးတော့လှုပ်ကြံခံရတာကြားထဲမှာလေးသမားတွေလွတ်ပြီးတော့လှုပ်ကြံခံရတာတွေအများကြီးပဲเนาะအဲ့တော့ဆွဆွဲခံရတဲ့ထဲမှာစိတ်စမာနာတော့ဘာလို့ပြောလိုက်ပဲဆွဆွဲတဲ့ထဲမှာလည်းပဲရန်တော်တွေလောကထဲမှာဆိုရင်ဖះစိုးစိုးမှာပဲခံရတာเนาะဒီ စေစမနာကကိုယ်ဝင်နဲ့ဆွဆွဲခံရတယ်ပြီးရင်သုံးတိပရပိုက်မကိုတတ်ပြီးတော့ဖះကြောင်းနဲ့မြုပ်ပြီးတော့ဖះမတော်မတရားဖះပေါ်မှာမရိမှုနဲ့ဆွဆွဲတယ်ဆိုတာအဲ့ဒီဖွဲ့ပဲကြီးလွတ်ကြံပြီးတော့ဆွဆွဲတာတွေမရှိဘူးလားနောက်ဆုံးဖះအိုကြီးဖြစ်သွားပြီအသက်80ရောက်ပြီအဲ့တော့80မရောက်ခင်အဲသူ့ရှင်နာမှာပဲ82နှစ်အရွယ်လောက်ဆိုရင်ပဲသူလွန်အားကိုရတဲ့အဲ ဖယ်ပြီးသားတာလည်းလောက်ကြံခံရတယ်နော်ပြီးတော့88နှစ်အရွယ်လောက်ရောက်တဲ့အခါကျတော့သူ့မှာလက်ဝဲရံလက်ရရံနေလည်းမရှိတော့ဘူးခမီးတော်တုတ်တော်တော့လည်းမရှိဘူး88နှစ်အရွယ်မှာရတော်ရရတယ်ကိုလည်းပြိဋိဘံပြုကုန်ပြီမိသွေးတော်ဘောရမီတို့လည်းပြိဋိဘံပြုသွားပြီလက်ဝဲရံလက်ရံမရှိတော့ဘူးပြီးရင်အဲ့ဒီချိန်မှာပဲဝိရတူပါကသူ့တာကီမျိုးတွေကိုအကုန်လုံးတုတ်သွင်းပစ်တာ ဆွေးဖြုတ်မျိုးဖြုတ်လောကဓာတ်ဟာကျန်တဲ့လူတွေမှာမကြုံတော့ဘူးတယောက်တလေသားတော်ကသမီးတော်ကဆွေမျိုးသားချင်းနည်းနည်းပါးပါးတော့ကြုံမယ်ဆွေမျိုးပြုတ်တဲ့အထိအသက်ခံရတဲ့လောကဓာတ်ကြီးကိုဘသူရာခံရတော့မြတ်စွာဘုရားပဲခံရတာအဲလောကဓာတ်ထဲမှာအကျဉ်းဆုံးပဲဘုရားခံရတာလေဒါပေမဲ့ခုနတော့ကပရိဒေဝါစသည်ဖြစ်သေးလားမဖြစ်တော့ဘာဖြစ်လို့ ဒီထဲကြည့်ပြောဥပါဒါမရှိတော့လို့ဘာလို့ဥပါဒါမရှိတော့လို့ငါဆွေငါမျိုးငါပိုင်နဲ့ဆိုတဲ့ဥပါဒါအပြင်းစားအရေးမရှိဘူးဒါမဲ့ဆွေမျိုးလို့အတိမမပြုတ်လာတာမဟုတ်ဘူးပြုတ်ပါတယ်ဒီဝိရတုပါကသူ့အမျိုးတွေကိုလွတ်ကြံတော့မယ်ဆိုတာသိတယ်အမြင့်ဖြုတ်ပြတော့မှသိတယ်ပထမဆုံးချိန်ရှိတက်လာတဲ့အချိန်မှာမြတ်စွာဘုရားကအဲ့ဒီဝိရတုပါလာမယ်လမ်း ဆွေမျိုးတွေရဲ့ပိုင်နဲ့ဖြစ်တဲ့ကပိလဝုနေဇတ်မှာအေးစေးစေးသွားပြီးတော့တပင်တပင်အောက်မှာနာထိုင်နေတယ်ဖះမြင်နည်းနည်းတန့်သွားပါလေအဲ့တော့ဝိတုဘကိုယ်တိုင်ကလည်းဖះကိုကျင်ညိုတာမကျင်ညိုတာတဲ့ဖះကိုတော့မဆန့်ကျင်ရဘူးဘာဖြစ်လို့အဲ့ဒီအချိန်မှာဒီမကရာတိုင်းအင်္ဂါသူရဲ့ကောသလတိုင်းတိုင်းသူပြည်သားတွေအကုန်လုံးကဖះကိုတော်တော်ကိုလေးစားကျင်ညိုတာ အဲ့ချိန်မှာ तू ဖះကိုထဲမှာတော့လောက်ကြံလိုက်မယ်ဆိုရင်ဖះကလည်းလောက်ကြံတက်ဖြတ်လို့တော့မရပါဘူးတကယ်လို့စကားဖြစ်ပြောလို့လောက်ကြံလိုက်မယ်ဆိုရင်ကျန်တဲ့မင်းပေါင်းကလည်းဘယ်ရင်းနဲ့မှမခံနိုင်ဘူးထို့ပြင်သူနဲ့ကပ်ပြီးတော့အများတိုင်းတကြက်ကြက်ဆွေမျိုးလည်းမကင်းတက်လည်းမတက်ဆိုတဲ့ဟာရှိတော့မကရာတိုင်းဖြေရှိတယ်အဲ့ဒီအချိန်မှာအဇရတနတ်တက်နေပြီခိုးလူကအဖေတန်တတ်ထလာ ဒီဝိတ္တုပါလာတက်ပြီးတော့စည်ရင်သွင်းမှာမဟုတ်ဘူးသူနဲ့လည်းစစ်မဖြစ်ရဘူးအဲ့တော့ဘုရားကိုရှောက်တယ်ဘုရားဖယ်ပေးပေါ့အရှင်ဘုရားတပိတော့ပိုင်နဲ့ဒီနယ်မြေထဲမှာလည်းပဲအမြဲတမ်းအရေးအာဝါဒကောင်းတဲ့အေဂျင့်နဲ့အပင်ကြီးတွေရှိပါတယ်ဗျာအဲ့မှာသွားပြီးတော့အရေးကိုအရှင်ဘုရားအေးဆင်းရဲနေရပါလိမ့်မယ်ဒါလို့ရှောက်တယ်အဲ့ဒါဘုရားတခုမှပြောတယ် ဆွေမျိုးရတဲ့ဘယ်ရိတ်မှမအေးပါဘူးမအေးပါဘူးပါလေဆွေမျိုးရတဲ့ဘယ်ရိတ်မှမအေးပါဘူးဘုရားကဖယ်ပြီးတော့တစ်ချိန်ပြားတယ်နှစ်ချိန်ပြားတယ်တကယ်တမ်းပျက်စီးဖို့ကြုံတော့ဘုရားလည်းတားလို့မရပါဘူးအဲ့တော့ဆွေမျိုးတွေကိုလုံးလုံးကြီးအတိမမပြုတာတော့မဟုတ်ပါဘူးဆွေတော်မျိုးတော်ကိုဆွေတော်မျိုးတော်လို့တော့စီရင်သွင်းပါတယ်သို့တော့ဥပါဒံတော့မရှိဘူးပျက်စီးရမယ့်အရေးကိုမပျက်စီးပါနဲ့လို့လည်းသူ့မှာတောင်းတကျမရှိဘူး ရံပိတ်ဆန်နတ်လပတိဆိုတာအဲ့အဲ့ဒါပဲအဲတကယ်လို့ဆန္ဒရှိရင်လည်းပဲနတ်လပတိရနိုင်လားမရနိုင်ဘူးသူတို့မှာဒီတန်ခင်မျိုးတွေမှာပျက်စီးဖို့အကြောင်းစုံနေပြီဆိုလို့ရှိရင်တော့ဒါပြက်ကိုပျက်စီးသွားမှာပဲဒါလည်းဘုရားသိပါတယ်အဲ့တော့ဥပဒါမရှိတော့ဆွေမျိုးတွေအကုန်လုံးသုတ်သင်ခံလို့လေစိတ်နာတယ်လို့ခုနသောကပရိဒေဝဒုက္ခဒေါမနတဥပါဒာတွေဖြစ်တယ်လို့တော့မရှိပါဘူး စိတ်ထဲမှာနားမနေဘူးလို့ပြောတာအဲတမိုင်းဆရာတွေရဲ့လေ့လာချက်ကတော့နားမနေဘူးဆိုရင်ပဲမနှိမ့်မြို့တဲ့သဘောတော့ရှိတယ်တဲ့ရှိလိမ့်မယ်တဲ့ဗျာဘာလို့ဆိုတော့နောက်ဆုံးအချိန်ဒီမှာအဲ့ဒီအင်္ဂါနိုင်မကရာတိုင်းတွေထဲမှာသူမနေတော့ဘူးဘယ်ပါနေလို့ဆိုရင်ဝေတာရီတို့ဘာလို့ဆိုတဲ့ဒီစိနဲ့ကန်းနဲ့ဥပဒေနဲ့အုပ်ချုပ်တဲ့နေရာတွေမှာပဲနေတယ်အာဏာနဲ့အုပ်ချုပ်တဲ့နေရာတွေဖျား မမွေ့လျော်တော့ဘူးเนาะရံရဲတယ်တမက်ကရာမောဆိုတာညင်ညွတ်နေတဲ့နေရာမှာမွေ့လျော်တော့ဟိုမှာကအမြဲတမ်းကြီးနိုင်ငံချင်းစစ်ပြုဖို့အမြဲတမ်းကြာနေတဲ့နေရာမှာမမွေ့လျော်တော့ဘူးဘာလို့မွေ့လျော်ခြင်းစရာလည်းမကောင်းဘူးအင်အားကြီးနိုင်ငံဖြစ်တဲ့ကောသလနဲ့ဘာလို့မကရာကိုကြည့်လိုက်ရင်မကရာမှာလည်းပဲအဇရတကအဖေကိုတတ်တာပဲကောသလမှာလည်းဝိရဒုပကသူ့ခမီးတော် ကောသလမင်းကြီးကိုတတ်ပစ်ထားပဲအဲ့တော့အာနာရှင်နိုင်ငံမှာအာနာရဖို့နဲ့ပတ်သက်ရင်မိဘတတ်ဖို့တော့ဝင်မလဲဘူးဆိုတာကြီးကဘယ်နည်းနဲ့မှနှိမ့်ညွတ်စရာမရှိဘူးအာနာနဲ့ပတ်သက်ရင်စီကံတိုင်းပဲဥပဒေတိုင်းပဲရှိရမယ်ဆိုတာကဘာလို့အဒီဝေသာလီတို့အခုမာရန်ဟိုကုတ်ကုတ်တင်နာရှိတယ်မန္လာမင်းတို့ရဲ့နေမြေအဲ့ဒီနေမြေတွေကအာနာနဲ့အုပ်ချုပ်တာမဟုတ်ဘူးဘာနဲ့တော့ ဥပဒေနဲ့အုပ်ချုပ်တာသူတို့မှာဥပဒေစာအုပ်ဆိုတာရှိတယ်ပိုဝေနီပုတ္တကလို့သူတို့သူတို့ဘာသာနဲ့ခေါ်ပါတယ်ပြီးရင်တန္တာကာရလို့ခေါ်တဲ့လွတ်တော်လို့အစာအုပ်ရှိတယ်အဲ့ဒီမှာစုပေါင်းပြီးတော့စာအုပ်ထက်တိုင်းဖတ်ပြီးတော့ဆုံးပြရတာအဲ့ဒီမှာအခွင့်ဒုက္ခဆိုတာမရှိဘူးဥပဒေအထက်မှာလူမရှိဘူးဆိုတာအဲ့ဒီနိုင်ငံတွေမှာသိကြတယ်အဲ့ဒီအဲ့ဒီဟာတွေနဲ့ပတ်သက်လို့အိန္ဒိယဆိုင်ဆရာကြီးတယောက်ရေးထားတယ်ဗိဓကတွေထဲမှာလည်းရှိပါတယ်အမ်ပတ်ပါဠိအကြောင်းလေး ဒါမှဟိုကတော့ဖွက်နွယ်ရေးရတယ်အမ္ပပလီဆိုတဲ့ဝတ္ထုအိန္ဒိယဇိုင်းဆရာကြီးတယောက်ရေးပြီးတော့ဆရာပါရဂူဘာသာပြန်တဲ့တင်ပါတယ်ဒီထဲမှာသမ္မဝါဒနာပါတဲ့လူတွေဆိုရင်ဖတ်ဖို့မဖတ်ဘူးလားအမ္ပပါလီအမ္ပပါလီမဖတ်ဘူးလားတယောက်မှဖတ်ဘူးလားအဲတံပေတံပေအလိုနီတို့ဦးဇင်ကိုရင်လောက်တော့ဖတ်ဖို့ပါတယ်အဲ့ဒီမှာအခန်းတစ်ခန်းကအဲ့ဒီဝေသန်လီရဲ့လွတ်တော်ဥက္ကဋ္ဌလို့ပြောအောင်ပေါ့ အလှကြအတဘာပတိဖြစ်နေတာလွတ်တော်ဥက္ကဋ္ဌဖြစ်နေတာအဲ့ဒီအမှတ်ကြီးသူသမီးကအမ္ပပါလေအချောဆုံးပဲနော်သူနဲ့တစ်ချက်ချက်နေချင်းဆက်ပြီးတော့ရန်တွေ့နေတာမကရမကရတိုင်းရဲ့မင်းသားကအဲ့ဒီတော့ကဗိမိသာရအဲ့တော့အမ္ပပါလေကဗိမိသာရနဲ့ချစ်ခင်တယ်ပေါ့ဗိမိသာရကအဲ့စာထဲမှာတော့ဇမင်းသားရောင်ဆောင်ပြီးတော့ပွဲသွားကြတယ် ရုပ်လည်းချော့တယ်အတန်တို့ဘာလို့လဲကောင်းတယ်ပြောတာပဲအဲ့တော့အမ္ပပါရိယာကြည့်တယ်သူတို့ချင်းသူတို့ချုပ်ကတော့ကြိုက်ပါတယ်အဲ့ဒါကိုဝေဒာရိယကာလသားတွေကလည်းသိတယ်အဲ့ဒါကာလသားတွေကလည်းသူတို့လည်းကြိုက်တယ်သူကြိုက်တယ်ငါကြိုက်တယ်နဲ့ရန်တွေ့နေတဲ့ခါကျတော့အဲ့ဒါလွတ်တော်မှာတင်ရတာအဲလွတ်တော်ရဲ့စီကံကဘာလဲဆိုတော့ယောက်ျားတစ်ယောက်ချကျန်တဲ့လူတွေရုံရင်းဆံကဖြစ်ရင်အဲ့ဒီအဲ့ယောက်ျားကိုတတ်ပြတယ် မိန်းကလေးတယောက်ကြောင့်ယောက်ျားလေးတွေအကုန်လုံးယုံရင်ဆန်ကဖြစ်ရင်တော့အဲ့ဒီမိန်းကလေးကိုအလုံးပုံစံမိန်းကလေးဖြစ်နေသတ်မှတ်ရမယ်အလုံးပါတော့ပုံစံမိန်းကလေးဆိုတာအဲ့ဒီခေတ်ကပြစ်ဒဏ်စာလို့ခေါ်ပါတယ်နော်တော့ငွေပေးနိုင်ရင်ဘယ်လိုအမျိုးဆက်မရွေးအကုန်လုံးသူနဲ့ပြောပါခွင့်ရတယ်အဲ့ဒီတိုင်းပဲတွတ်တော်ဘုရားကြီးကိုဖောက်ပြတယ်အဲ့လိုရှိပါတယ်ဆိုတော့စောင့်ထဲမှာအဲ့လိုရှိရဲ့ အဲသူကဟိုကျွန်တော်အဲ့လိုပါပဲအဲ့လိုပါပဲဆိုတော့ तू ဘာဖြစ်တော့ပြည်သာစာဖြစ်သွားတာဘာဖြစ်တာတော့အဲပြည်သာဖြစ်တာမျိုးရိုးအရာဆိုရင်တော့အဲ့လွတ်တော်ဥက္ကဋ္ဌကြီးရဲ့တမိပဲဝေသားလေးရဲ့ဥပဒေလေးစားမှုပြောတာเนาะအဲနောက်ဆုံးအဲ့ဒီအချိန်မှာသူဗိမိတာရနဲ့ကလေးတယောက်သူ့ဝမ်းနဲ့လဲထားတာဆိုတော့သူကနှစ်နှစ်ခွတ်တောင်းတယ်ဥပဒေရဲ့ဆုံးဖြတ်ချက်ကိုမငြင်းဘူးအဘပါရီက လက်ခံပါတယ်တဲ့ဒါပေမဲ့သူနှစ်နှစ်အထိတော့ဒီလောက်မလုပ်နိုင်ဘူးဆိုပြီးတော့တပ်ဖွားပြီးတဲ့အထိစောင့်တယ်အဲသူတပ်ဖွားသွားရင်သူ့ကိုကလာနာပေါ်မှာရှိတယ်အဲသူ့ကိုကလာခေါ်သွားတယ်နော်အဲသူဘာဖြစ်သွားလဲပြည်တန်စာဖြစ်သွားတယ်ဆိုတာကဥပဒေစိုးမိုးမှုကအဲ့လောက်ရှိတာဟုတ်လားယာထုအမြင့်ဆုံးပုဂ္ဂိုလ်ရဲ့သမီးလည်းပဲဘယ်တိုင်းဆုံးမြတ်တော့ဥပဒေတိုင်းပဲဆုံးမြတ်တယ်အဲ့လိုဥပဒေနဲ့အုပ်ချုပ်တဲ့နိုင်ငံတွေမှာပဲဘုရားနောက်ဆုံး နှစ်နှစ်လောက်နေသွားတာပရိနိဗ္ဗာန်ပြုတော့လဲဘယ်ကိုသွားပြုလဲအဲ့ဒီလိုဥပရိနဲ့အုပ်ချုပ်တဲ့ဒီဝေသနီလိပ်စီဝီတို့နဲ့အတူတူပါပဲเนาะမာနာမင်းတို့ကလည်းအဲ့ဒီနဲ့အုပ်ချုပ်တာအဲ့ဒီနိုင်ငံမဲပါပဲသူဘာဖြစ်တော့ပရိနိဗ္ဗာန်ပြုတယ်ပရိနိဗ္ဗာန်ပြုမဲ့နေ့ကိုကြည့်မယ်ဆိုရင်လည်းပဲမနေ့ခင်းမှာဟိုစုံနာပရိနိစုံနာရဲ့ချက်ကတ်တဲ့ဝက်ပြူသားစားပြီးတော့ဝက်ပြူသားစားလို့တော့မဟုတ်ပါဘူး အရွယ်အားလျော်စွာနဲ့ယာစီဥဒုနဲ့ပေါင်းလိုက်တဲ့ကံဘာဖြစ်တယ်အဲသွေးဝမ်းသွားတယ်တဲ့နော်ဝမ်းယောဂဖြစ်တာပါပဲအမှန်ကတော့ဘာဖြစ်တာလဲဝမ်းယောဂအဲဒီလိုဝက်ပြိုသားစားလို့အခုဒီအိန္ဒိယမှာဝက်သားမစားဘူးအဲ့အဲ့ဒီအနွယ်သားတွေနော်အဲ့တော့ဖခင်ကလည်းစားကြည့်တယ်ဒီဥစ္စာဟာနတ်သုတ်တာတွေပါလေထည့်ထားတယ်အထုစီမံထားတာဖြစ်တဲ့အတွက်တော်တော်ဝမ်းမီးနဲ့မကြေညံ့နိုင်ဘူးဆိုတာသိလို့စားပြီးတော့ကြံတဲ့ဟာတွေကိုဘာလို့ပြတော့ မြေမြုပ်ပစ်တယ်လို့ပြောတာအဲ့ဒီတုန်းကစုံနာချက်တဲ့ဝက်ပြိုသားကိုမြေမြုပ်ပစ်ခိုင်းတာ ਨੇ တချို့တော်တော်များများကဖះဆွမ်းတော်တင်ကြတယ်မစားဘူးစားရင်ဘာဖြစ်မလို့အခုတင်ထားတဲ့ဒီဒီကလေးထမင်းပုံပေးသလိုပကံလုံးလေးထပ်ပြီးဟိုဟင်းတစ်စွန်းဒီတစ်ဟင်းတစ်စွန်းပုံထားတဲ့စွန်းတော်တင်ကိုပြောတာမဟုတ်ဘူးအဲ့ဒီစွန်းတော်တင်စားလို့ဘာမှဟုတ်မဖြစ်ဘူးဒါပေမဲ့အဲ့ဒီအယူအဆကအခုဒီဥပါဒံဆွဲရင်တော့ဘာလို့ဖះစားတော်ကြဆိုရင် မစမ်းရဘူးဆိုတဲ့အစွဲရအခုဆွနတ်တင်ထားတာကောက်စားရင်ပဲဘုတ်ကနိုင်မလို့လို့ပါလို့အမျိုးမျိုးပြောကြတာပဲမဟုတ်ပါဘူးသွားပါလားအဲ့ဒါဆွနတ်တင်ရစားလို့ဘုတ်ကနိုင်မယ်ဆိုရင်ဘုတ်ကြောင်းတဲ့ကြောင်းသားတွေအကုန်လုံးနိုင်လို့ကိုယ်နဲ့ဦးဇင်းတို့ငယ်တော့လည်းဘုရားဆွနတ်တင်တာကောက်ချတာမနေ့စောဆိုလို့ရှိရင်တမင်းစလုံးကြီးနဲ့အကုန်လုံးစုမွေရှိတဲ့ဟင်းတွေကြံတာတွေဘုန်းကြီးစားကြံတော့ဘုရားဆွနတ်တင်ကြတော့နေပြီးတော့တယောက်နှစ်ဆုပ်စီရရဲ့နှစ်ဆုပ်စီဝေးပြီးတော့အဲ့ဒါစားလိုက်တာပါပဲ။ အဲ့ထဲကပဲသရောကြီးတွေရတ္တဂုရုတွေဖြစ်သွားတဲ့ဆရာတော်ကြီးတွေလည်းဒီစွန့်တော်ရင်ကြာမစားဘူးတဲ့ပုံကိုရှိမှမပါဘူးဦးဇင်းတို့လည်းအဲ့တိုင်ပဲစားခဲ့ရတာပဲဘုံနှိမ်သွားတယ်လို့ဦးဇင်းမထင်ပါဘူးသူ့ကြောင့်တော့ဘာမှဖြစ်ပါဘူးအဲကိုယ့်အကိုစိုးရင်တော့ကိုယ့်အကိုနှိမ်မှာပါပဲဒါပါတော့ဒီလောကရန်ကြုံပေမဲ့ဥပါဒံမရှိတဲ့အခါမှာလောကရန်ကဘလောက်ဆိုဆိုတောကပိဒေဝစသည်ကိုမခံစားဘူးအဲ့ဒါဥပါဒံကင်းရင်ဒုက္ခကကင်းတယ် ဒါကြောင့်ဥပါဒံချုပ်ငြိမ့်သွားတာဟာဒုက္ခချုပ်ငြိမ့်ခြင်းပဲလို့ပြောတာပါပဲအခုလည်းပဲဦးဇင်းတို့လက်တွေစမ်းတတ်ကြည့်ရင်ကိုတန်တန်ဆွဲဖြစ်နေတာဥပါဒံပေါ့နော်ကိုတန်တန်ဆွဲဖြစ်နေတာဥပါဒံပဲဟိုမှာ900လောက်ပဲဆိုဆေးလိုက်ပဲဖြစ်ဖြစ်ဒါမှအရက်သေးစာပဲဖြစ်ဖြစ်ကိုရီးယားကားပဲဖြစ်ဖြစ်ပေါ့အဲ့ဒါဥပါဒံဖြစ်နေသမျှဘာဖြစ်လဲဥပါဒံဖြစ်ဒုက္ခဖြစ်တယ်နော် အဲကိုစားတဲ့လူကကိုစားရင်မစားရရင်အတော်တော်ကိုကနာမငြိမ်းတာပဲဆစ်လက်တော့တဲ့ပေါ့ကွာလဲဆစ်လက်မတော့ရရင်ဒုက္ခပဲဒီကိုဥပဒနာတဲ့ကိုလူတိုင်းဒုက္ခရတာပဲကိုရီးယားကကြည့်နေကြတကွာကြီးတွေရောကိုရီးယားကလာတဲ့အချိန်မိပြက်လိုက်လို့ရှိရင်တမင်းချက်ချိန်မိပြက်ထားတော့မှတိတ်ပြီးတော့မငြိဘူးကိုရီးယားက ပြတဲ့အချိန်မှာဖြတ်စုံမိပဲဟဲဒီမသားတွေလှုပ်လိုက်ပြန်အဲ့ဒါတခါတည်းအကုန်လုံးလျှက်စစ်ဝင်တာနေအကုန်လုံးမသားဖြစ်ကုန်တာပဲဘာဖြစ်လို့တော့အခုဥပါဒံကိုလာထိပြီဒုက္ခမခံစားဘူးလားအဲ့ဒါကိုဥပါဒံကိုဖယ်ကြည့်ပါကိုယ်ရကြိုက်နေတဲ့လူဟာကိုယ်ရပေါ်မှာဥပါဒံမရှိတော့ကိုမစားတော့ကိုယ်ရရသည်ဖြစ်စေမရသည်ဖြစ်စေသူ့ဘာမှကိုထူအောင်လား ဆစ်လက်တောက်တယ်လို့လဲဆစ်လက်ဖြတ်လိုက်ရင်ဒီလိုပဲဖြစ်မှာပဲဆစ်လက်ပေါ်မှာတက်နေတဲ့ဥပါဒံပြရင်ဆစ်လက်နဲ့ပတ်သက်တဲ့ဒုက္ခလည်းဖြစ်တော့ဒီဒုက္ခလေးဒုက္ခငြိမ်းရာတွေကိုနည်းနည်းစီမြည်ကြည့်စီရင်အခုကိုဥပါဒံတက်နေတာလေးတွေကိုဖြုတ်ကြည့်ပါကိုရီးယားကားကိုမကြည့်တော့ဘူးလို့သူ့ပေါ်မှာတက်တဲ့ဥပါဒံပျောက်လာလို့ရှိရင်တပြည့်ချင်းမိပြတ်ထားတယ်ကိုရီးယားကားလာခြင်းမိပြတ်ထားသူ့အတူတူပဲဖြစ်မှာပါနော်ပို့ပြီးတော့စိုးစိုးဝါးဝါမရှိတော့ဘူးအဲ့ဒါဥပါဒံဖြောက်ရင်ဘာဖြစ်လို့ ဒုက္ခငြိမ့်နေဆိုတာပုထုဇဉ်တွေညီးစမ်းကြည့်လို့မရလောက်အောင်ဒီနိဗ္ဗာန်ကမဝေးလောက်ပါဘူးเนาะနိဗ္ဗာန်ကိုဘယ်လိုပန်လက်လို့သိကြည့်ရင် ကိုဥပါဒံတက်နေတဲ့အရာတွေပေါ်မှာဆွဲလန်းနေတဲ့ဒီဥပါဒံတွေကိုဖြုတ်လိုက်သူ့ပေါ်မှာဥပါဒံမရှိတော့ဘူးဆိုတာနဲ့တပြိုင်တည်းသူ့ကြောင့်ဖြစ်တဲ့ဒုက္ခကိုမှမရှိတော့ဘူးသူ့ဟာသူလာခြင်းလားမလာခြင်းနေအဲကိုယ်ရပြတ်သွားပြီဆိုရင်ကိုယ်ရရှိခြင်းရှိမရှိခြင်းနေသူနဲ့မဆိုင်တော့ဘူး အဲ့တော့ဒါအနည်းဆုံးပြောတာအဲ့လိုပဲလောကကြီးထဲမှာဥပါဒံတက်နေတဲ့ပုဂ္ဂိုလ်တွေဟာလောကကြီးကဘာဖြစ်ဖြစ်သူ့အတွက်တော့ခံစားမှုရဘာမှကိုမရှိတော့ဘူးဒါကြောင့်ဥပါဒံချုပ်သွားတာဟာဒုက္ခချုပ်တာဥပါဒံချုပ်ဖို့ဆိုရင်တော့ပရိစ္ဆာသုံးဘက်မှာနှစ်ဆင့်ရှိတာပေါ့နော်ဥပါဒံကဘယ်ရောက်မှချုပ်လို့ဆိုတဏှာနိရောဓဥပါဒနာနိရောဓလို့ဆိုပြီးတဏှာဆိုတဲ့သူ့ပေါ်ကြိုက်နေခြင်းကို ချုပ်သွားမှဥပါဒါနာတန်တန်ဆွဲဆိုတဲ့ဥပါဒါကပြုတ်မှာနော်တန်တန်ဆွဲရဲ့ဏိဒန်းကဘာလို့လဲကြိုက်ချင်းပဲတဏှာပဲတဏှာဆိုတဲ့ကြိုက်ချင်းကြားလာတဲ့အခါတဏ္ဏဆွဲခြင်းဆိုတဲ့ဥပါဒံဖြစ်သွားတာပဲအဲ့တော့ဥပါဒံပြုတ်ချင်ရင်ပထမဆုံးအဲ့ဒါကိုကြိုက်တယ်ကိုယ်ရပေါ်မှာဥပါဒံပြုတ်ချင်ရင်ကိုယ်ရကြိုက်တယ်ဆိုတာကိုဆိုတဲ့တဏှာကိုအရင်စပြမှာပဲအလိုပါဆဲလိုက်တို့ရက်တို့ကိုရီးယားကားတို့လည်းအတူတူပါပဲ သူ့ကိုကြိုက်တယ်ဆိုတော့တဏှာဖြတ်မှာသူ့ဘောမှာတဏှာဆွဲဖြစ်နေတယ်ဘာလို့ဥပါဒံပြတ်တယ်အဲဥပါဒံပြတ်သွားပြီဆိုရင်တော့သူ့ဟာသူဘာဖြစ်နေနေကိုနဲ့ကိုမဆိုင်တော့ဘူးအဲ့ဒါကြောင့်ဥပါဒံပြုတ်သွားရင်ဒုက္ခလည်းပြုတ်သွားတဲ့အတွက်ကြောင့်ဟလာစကား negative ကို positive positive ကို negative ပြောင်းလိုက်ရင်အဓိပ္ပာယ်တွေလည်းပြောင်းမှဆိုတော့ပင်စုပါဒံနဲ့ခန္ဓာဒုက္ခသာလင်ဘာဖြစ်လဲသူ့ကိုဥပါဒံဖြုတ်လိုက်တာနဲ့ ဥပါဒံမရှိတော့ဘူးဆိုတော့ negative ပြောင်းလိုက်တာ ਨੇ ဘာလဲပြောင်းမှာတော့ဒုက္ခဆိုတဲ့အဖြေကလည်းမရှိတော့ဘူးလို့ပြောင်းသွားတယ်သောပါလားအဲဒါကြောင့်တန်ခိတ်ဒေနာတကယ်လို့ရင်အချုပ်ကဘာဒုက္ခလဲဥပါဒာနဲ့ခန္ဓာဒုက္ခလို့ပြောတာသောပါလားအဲဒုက္ခငြင်းရင်ဘာလို့အောင်လို့ဆိုတော့ဥပါဒာငြင်းအောင်ပဲလို့ကျန်တဲ့ဘာမှပြောစရာမလိုဘူးစိတ်ပွားပြောစရာလည်းမလိုဘူးဒီခန္ဓာကြီးပြောစရာလည်းမလိုဘူးလင်မြန်းချင်းကွဲစရာလည်းမလိုဘူး ဒေါ်ရထွက်ထိုင်နေကြလဲမလို့ဘူးဘာပဲလို့လဲဥပါဒံအဲ့တော့တရားအထုတ်တဲ့ဆိုတာဘာလဲဆိုရင်ဒီတိုင်းပဲဥပါဒံပြုတ်ဖို့ထင်ရတာအဲဥပါဒံကဘာကိုအခြေခံလာရဲဆိုတော့အထင်ကိုအခြေခံတာဒါချစ်စရာဒါကဘာလို့မုန်းစရာဆိုတဲ့အထင်ပေါ်မှာအခြေခံပြီးတော့ချစ်စရာပေါ်မှာလည်းချစ်ဆဲဆွဲသလိုမုန်းစရာပေါ်မှာလည်း မုန်းဆက်ဆက်တယ်သူကပိုးတောင်ပြင်းတာမသိပါဘူးအရင်တော့တိတ်မသိဘူးညီတော်ရှင်စနာတိကသူမုန်းဆွဲဆိုတဲ့စာလေးရေးအဲ့ဒီမှာလည်းတိတ်မသိပါဘူးအဲ့ဒါလေးကသူရုပ်ရှင်ရိုက်တဲ့ခါကျတော့သူများတွေပြောလို့ပါဦးစင်းကအဲ့ဒီအချိန်ကျတော့ရုပ်ရှင်တွေပါလေမကြည့်တော့ဘူးအဲ့ဒီအချိန်ကျမှမကြည့်တာမဟုတ်ဘူးငယ်ငယ်တုန်းကလည်းဘလုံးပွဲတောင်ကြည့်တောင်ရုပ်ရှင်ကြောင်တိတ်ပြီးတော့စိတ်ဝင်စားခဲ့ဘူးကြံတဲ့ဖြော်ပြရေးတွေတိတ်စိတ်ဝင်စားဘူးဆက်လက်မတ်တော်တော်များများအသက်50ကျော်လောက်အထိ60လောက်အထိ ပျော်ပြည့်မှာကြည့်ခဲ့တာဆိုလို့ဘလုံးပွဲပဲရှိပါတယ်ဒါပေမဲ့အဲ့ဒီမုံဆွဲဆိုတာလည်းကြည့်တော့ချစ်ထာကြီးဆွဲတာမဟုတ်ဘူးမုံစရာလို့ထင်မိရင်လည်းအဲ့ဒီအထင်ကဆွဲတာဘယ်ထင်မဆိုဆွဲတယ်ချစ်စရာလို့ထင်ရင်လည်းဆွဲတယ်မုံစရာလို့ထင်ရင်လည်းဆွဲတယ်ပထမဆုံးကတော့ချစ်စရာလို့ထင်တော့စပြီးတော့ကြိုက်တာပေါ့တဏှာဖြစ်တာပဲเนาะတဏှာရက်သွားတော့ဥပါဒံဖြစ်တယ်မုံစရာလို့ထင်ရင်လည်း မကြိုက်တော့ဘူးပြောတယ်နော်။ဘာဖြစ်လို့မကြိုက်တော့ဘူးနောက်မှာချင်းချင်းတစ်ခုရှိတယ်။ဒါကြီးနဲ့တော့တွေ့ကိုမတွေ့ချင်းတော့ဘူး။တဏှာဆိုတာအဲ့လိုပြောတာ။တဏှာဆိုတာကြိုက်တယ်ချစ်တယ်လို့ပြောတာမဟုတ်ဘူး။တဏှာရဲ့အတိတ်ပဲကိုပြောမယ်ဆိုလို့ရှိရင်အာယုံချင်းချင်းဖြစ်နေတာဟာတဏှာပဲ။ဒုက္ခဝေဒနာဝေဒနာပြည့်စရာတဏှာဆိုတာဆိုဒုက္ခဝေဒနာနဲ့ပတ်သက်လို့ရှိရင်တော့အများတိုင်းတွေ့ကျင်တဲ့ချင်းချင်းဖြစ်တယ်။အဲ့ဒါလည်းဝေဒနာပြည့်စရာတဏှာပဲ။ ဒုက္ခဝေဒနာနဲ့တွေ့ရင်ကောဒါကြီးတော့မကြုံကျင်ဘူးဆိုတော့ချင်းချင်းဖြစ်တယ်အဲ့ဒီချင်းချင်းဖြစ်တာကတော့တဏှာအဲ့ဒါဝေဒနာပြည့်စရာတဏှာရဒုက္ခဝေဒနာကြောင့်တဏှာဖြစ်တာတော့ဟုတ်တယ်သဘောပေါက်တယ်ဒုက္ခဝေဒနာကြောင့်ကျတော့ဘာတဏှာဖြစ်လို့ဆိုရင်ကိုယ်ကွင်းကျင်တဲ့ချင်းချင်းတဏှာဖြစ်တယ်ဒုက္ခဝေဒနာကျတော့ပေါင်းစုံကျင်တဲ့ချင်းချင်းတဏှာဖြစ်တယ်အဲ့ဒီထဲမှာကိုယ်ကွင်းကျင်တာပေါင်းစုံကျင်တာကိုဖြုတ်လိုက်လို့ချင်းချင်းတတ်တယ်အဲချင်းချင်းတတ်တာကိုပါတော့တဏှာခေါ်တာပဲ အဲ့တော့ချစ်ချင်ရင်လည်းတဏှာပဲမုန်းရင်လည်းတဏှာပဲပေါင်းစုံချင်ရင်လည်းတဏှာပဲကြွေကွင်းချင်ရင်လည်းတဏှာပါပဲသဘောပေါက်လားအဲ့တော့တဏှာရင့်လာရင်ဘာဖြစ်လို့ဥပါဒံဖြစ်တယ်အဲ့ဥပါဒံကဒုက္ခအကြီးကျယ်ဖန်တီးတော့မှာပဲเนาะဒါတော့ပင်စုပါဒံနဲ့ခန္ဓာဒုက္ခအဲပါဠိလေးမှအောင်ပြောရင်အဓိပ္ပာယ်လည်းရောက်ရောက်သွားတယ်ပြီးရင်သမုဒိယသစ္စာကဘာလဲတော့ဣဒံခောပနာဘိကဝေဒုက္ခသမုဒိယအရိယသစ္စာ ယာယံတနာကောနုဘုိကနန္ဒီရာဂသဟကတာတတရတတရာဘိနံဒီနီမနေ့ကဖတ်တာဒီတိတယ်ရောက်သွားပြီကောနုဘုိကဟာအောက်မှာမူခွဲလေးရှိတော့ပောနောဘုိကဆိုတာလေးတွေ့တယ်ပဲเนาะသရာရုပ်ပြီးပုံရာနဲ့ကြည့်မယ်ဆိုရင်ပောနောဘုိကကဘိုးဆင်ပြေတယ်လို့မဟာစီဆရာတော်ဘုရားကြီးတို့ကတော့အဲအဲ့လိုသုံးသပ်ထားတာတွေ့ရပါတယ်เนาะဘယ်လိုပဲရှိရှိ ကြိုက်တယ်လို့ဖတ်ပါဒီစာထဲပါတဲ့အတိုင်းဆိုရင်တော့တွေးထိုးနာရေးချမ်းတဲ့ပါတဲ့အတွက်နှုတ်လို့ပါတယ်ပေါ်နှုတ်ဘဝိကနောက်ကပါလို့ဆိုတော့ဘာလို့ချိုင်တဲ့ပါကုန်းနဲ့အလုံးအဆင့်ရှိလို့ဘယ်လိုပါတော့ပေါ်နှုတ်ဘဝိကအဆင့်မရှိပဲဆိုရင်တော့အပေါ်ကဘာလို့ချိုင်မပါပဲဆိုရင်တော့အောက်မှာနှစ်မူပွဲဆိုတာတွေတွေ့ပါလိမ့်မယ်ဘယ်လိုရေးတာလဲပေါ်နောဘဝိကအဲ့လိုခတ်တာကအဲ့လိုရှိတာကပို့ပြီးတော့သရာရေးအရာပါဠိရေး ရေးထုံးပေါ့ပါဠိအက္ခရာစလုံးပေါင်း spelling ရပို့ပြီးတော့မှန်တယ်လို့ပြောပါတယ်နော်ဒါလည်းပဲတဏှာ300ကို ပြောခဲ့တော့အဲ့ဒီတဏှာ300ဘာကြီးလဲကာမတဏှာဘဝတဏှာဝိဘဝကာမတဏှာဆိုတာကာမလို့ခေါ်တဲ့အာယုံ၅ပါးပေါ်မှာချစ်ခင်မှုပါပဲဘဝတဏှာဆိုတာတော့ဘဝလို့ခေါ်တယ်ကိုယ့်ကိုယ်ချစ်ခင်မှုပါပဲเนาะဝိဘဝတဏှာဆိုတာအပြည့်စုံယူရင်ကြံကောက်နည်းနဲ့ ကာမတဏှာနဲ့ဘဝတဏှာလွဲလွဲလွဲပြီးတော့ကိုချစ်ခင်နေတာဆွဲလန်းနေတာအကုန်လုံးဟာဝိဘဝတဏှာလို့အဲ့လိုယူရမယ်နော်တတ္တယဝတဏှာရအဲ့ဒီတဏှာ၃ရပ်တို့အတေသဝိရာဂဏီတော်တော့တေသဆိုရင်ကျွန်းတာအဆိုရင်မကျွန်းတာအဆိုတာကနဆိုတဲ့ negative ဘုတ်လေးကလာတယ်ဒါကြောင့်ဒီနေရာမျိုးမှာအကိုအတန်ပြေးနဲ့ဖားရတယ်ဘယ်လိုလဲ အတေသဝိရာကနိရောဓောစာကောပဋိနေကောအဲ့ဒီနိရွတ်မဲ့ချုပ်ဖို့ဆိုရင်နိပရိယနဲ့ခုရှိတယ်စာကောစာကောဆိုတာစွန့်တာပဋိနေတေကောဆိုတာလွန့်ပြတာအဲဆိုတာကစာကောကတဖြည်းဖြည်းချင်း စွန့်တာပေါ့ပဋိနေတေကောဆိုတာကဘုရားဗမာစကားလို့ပြောမှဆိုမျက်စိကြိုးချိုးပြတယ်လို့ပြောတာရင်းအောင်စောင်းနေပါနဲ့ဖြုတ်ပြတာအဲတဘောကတော့တိတ္တထ မင်းသားတို့ယတတထေသားတို့တင်ဟာတီတောင်လူပေါင်းကိုစွန့်သွားတဲ့ကြီးပဲသူကတကယ်ကိုချစ်ခင်နေတော့ကောင်းမင်ကောင်းရဲ့ညနေကပြောတော့အဲ့ရဝန်တိပြောတော့တကောင်ကြော်ကြတော့ဒီခါလဲစွန့်ပြတိုက်တာပဲအဲ့ကြတော့ဘာလို့ဒဇအစာစွန့်တာမဟုတ်ဘူးဘာဖြစ်တော့ဒီခါလဲမျက်စိကျိုးချွတ်ပြတာအဲ့ဒါပဋိနိသကခေါ်တာနော်ဒါပေမဲ့ဒီရှေ့ကျမှာထားပြီးတော့ဒကာကြီးတွေစိတ်ကူးပေါက်လို့တော့ပဋိနိသကမလုံနဲ့ဒီပဋိနိသကလုံနိုင်ဖို့ တိဋ္ဌတမင်းသားလေးသိရှင်တဲ့ကဘာသိလေးကျင်ခဲ့ရတာသူကျင်သားကရင့်နေတာဒီဘဝမှာလားမရှိတာဘဝပေါင်းများစွာမှာဒီပဋိနိစ္စကလေစွန့်စွန့်စွန့်စွန့်ပြစ်ခဲ့တာလေအများကြီးကျင်တာယတ္တတို့တရေသားတို့လေဒီလိုပဲဖြစ်မှာပဲနော်သူသူအထုပ္ပတိတွေက950ဇက်လို့အတိတ်ဆောင်ပြီးတော့သူမဟောနိုင်လို့မသိရတာပဲတော်တော့ဆိုတော့နောက်ဆုံးတော့ထွက်သွားပုံကြီးလည်းအတူတူပါပဲ အဲနောက်ဆုံးဘဝစိစဉ်ခံစားရတာချင်းလေတော်တော်ဆင်းနေနော်ယတတရေတာလည်းနှွေမျိုးစောင်းရာသီ၃ပါးနဲ့အလျော်စွာစံစားရမယ်နံပြတ်တာ၃တောင်နဲ့၃ဆောင်နဲ့ခံစားရတာပဲနော်ပြီးရင်သူ့မှာလည်းပဲအမျိုးသမီးတက်တဲ့ဖြော်ပြေအချွေရံနေအများကြီးနဲ့နေခဲ့ရတာပဲအဲ့ဒါတွေအကုန်လုံးကတကောင်ကြော်ရောက်တော့သူကဘာလို့မြင်ဘယ်လိုမြင်သွားတော့ဆိုတော့အတ္တပရဲ့လူကြီးမြင်တော့တာ တိတ္တထမင်းသားကလည်းသူ့မောမမိတ်တန်တွေကိုဘာလို့မြင်လို့အတုပတွေကြီးလို့မြင်တာဘာဖြစ်လို့တုံးဆိုတော့အတုပချတဲ့အလုပ်တွေကိုလုပ်ခဲ့ဘူးလို့ယသတရေသားရဲ့အတုပတိကြည့်မယ်ဆိုရင်သူကဒီလိုပဲအတုပအလောင်းကောင်တွေကိုတုတ်တင်တဲ့အလုပ်လုပ်တာပေါ့နော်အခုခေတ်ဆိုရင်တော့ဘောင်ကျော်သူတို့လုပ်လုပ်တာပေါ့နောက်ဖျားဖို့ရင်ကျော်သူတော်မှယသတရေသားနေရာကဖြစ်ရှင်လားဖြစ်ရှင်ဖြစ်အောင်မလားမသိဘူး နော်သူလည်းပဲဒီတုတ်တန်နေကြီးပို့နေပြီးတော့အဲသူသူမျိုးသမီးတော့ပြောရမယ်စင်စည်းကွက်ကိုနင်းလည်းအဲ့မှာသကောင်ကြောကြောထားပြခဲ့တဲ့မြစင်ကျိုးတဲ့ပါကောင်ပါနိုင်တယ်လို့ဗတိနစ်တက်ကဆိုတာပါလဲဆိုရင်အဲ့လိုမြစင်ကျိုးလို့တခါလဲစွန့်ပစ်တာနော်အဲ့လိုစွန့်ပစ်လိုက်တဲ့အတွက်ကြောင့်မုတ်တိလွတ်သွားတယ်ဆိုတာအဲ့ဒီအာယုန်တွေရဲ့နှိမ့်ဆက်မှုကိုမခံတော့ဘူးအဲ့ဒီအာယုန်တွေရှိသည်ဖြစ်စေမရှိသည်ဖြစ်စေသူ့အတွက်ဘာမှကိုမထူတော့ဘူးအဲ့ဒါကိုဘာလို့ဘာလို့ မုတ်တိဒါကြောင့်နိဗ္ဗာန်မှာဝိမု ക്തി ရတ္တရှိတယ်ဆိုတာ မုတ်တိနဲ့ဝိမု ക്തി အတူတူပါပဲအာရုံတို့ရဲ့လွှမ်းမိုးမှုကိုမခံရဘူးရှိခြင်းကြောင့်လည်းဘာမှမထူဘူးမရှိခြင်းကြောင့်လည်းဘာမှမထူဘူးအဲ့လိုဖြစ်တဲ့ဆရာမှာတခါတခါလောကထဲမှာလည်းပဲအဲ့လိုမုတ်တိဖြစ်တာတွေရှိတယ်ဆေးသမားတွေပြောတယ်သူတို့ကလည်းအဲ့ဒီဆေးရှာနေပြီးတော့နေလိုက်တဲ့အချိန်လေးတခုမှာအင်းကသားများတွေဘာမှကို အာရုံနဲ့ဘာမရှိတော့ဘူးလေအဲ့ဒီမှာကျန်တဲ့ဒုက္ခတွေရောဒုက္ခတွေလည်းဘာမှမရှိဘူးလေပေမန်းနေရတယ်လည်းဘာမှမရှိဘူးအဲ့ဒါပြည့်လို့လွတ်နေတာပဲဖြစ်ရတယ်ဒါတရားထိုင်မှလွတ်တာမဟုတ်ဘူးဒီလိုအဲ့လိုလည်းလွတ်တာပဲမဟုတ်ဘူးလားတဲ့ဆိုပြီးတော့စေသမားတယောက်ကလာမေးတယ်ဥဒနေခင်ပါတယ်သူကမိုးကုတ်ဘက်ကပါဟိုကြောက်လင်ခါတော့အရင်ပြုတ်ပြီဆိုပြီးတော့ထိုင်မှနေရင်သူကအပေါင်းအသင်းတွေအကြံပေးလို့ဆေးချခိုင်းလို့ဆေးချိုက်တာဟုတ်တယ်တဲ့အဲ့ဒီအချိန်မှာသူဘာမှမခံစားရတော့ဘူးတဲ့အဲ့ဒါလွတ်တာမဟုတ်ဘူးလားဆိုတော့ အစာမှာသလိုဒီမှာတော့မပါဘူးမုတ်တိဒီတကယ်တရားအတိကြောင့်ဥပါဒံချုပ်ငင်းပြီးတော့လွတ်လွတ်သွားတဲ့ခါဝိမု ക്തി ခေါ်တာပေါ့ဝိမု ക്ത တမေဝိမု ക്ത မိတိညာဏဟောတိလွတ်နေတဲ့အချိန်မှာလည်းပဲအဲ့ဒီလွတ်နေတာလေးကိုအာယုံပြုတဲ့မညာမညာကတော့တစ်ချိန်ပဲမလို့ဖိုညာဆိုတဲ့အသိဉာဏ်ရှိတယ်လွတ်နေတာကိုဘာလို့လွတ်နေမှသိနေမှတကယ်လွတ်တာသတိမေ့ပြီးတော့ လောကကြီးမေ့သွားတဲ့လွတ်နည်းကလွတ်နေပေမဲ့လွတ်နေတယ်လို့မသိရင်အမှန်တကယ်လွတ်တာမဟုတ်ဘူးတခဏပဲတကယ်အမှန်တကယ်လွတ်တာကလွတ်နေတာကိုဘာလို့သိရနော်လွတ်နေတယ်ဆိုတဲ့အသိဉာဏ်နောက်ကလိုက်နေမှာအဲ့ဒါလွတ်မြောက်ခြင်းအစစ်ပဲအနာလျောတဲ့အနာလျောမှာအနဆိုတဲ့ပုံလေးနပဲပဲနအာလျောပါပဲနောက်ကပုဂ္ဂ တရနဲ့စံထိုင်နဆိုတဲ့ပုဂ္ဂိုလ်ကအနလို့ပြောင်းလိုက်ရတယ်အနလို့ပြောင်းတော့ဒီမှာအနာလျောပါတယ်အနာလျောမဟုတ်ဘူးဘာတော့အနာလျောဆိုတော့တရကိုအအကိုအတန်ဝက်ပဲထွက်လို့ရထွက်ရတယ်အနာလျောဒါကဒုက္ခនិရောဓသစ္စာကျန်တော့မကသစ္စာကတော့အရင်ပြောနေရတယ်ဘာတော့ဣဒံကောပနာဘေကဝေဒုက္ခនិရောဓဂ ामि နိပฏิပဒာအရိယသစ္စာ ဒါပဲဒုက္ခဆိုတာဒုက္ခပဲនិရောဓဆိုတာချုပ်ငြိမ်းခြင်းပဲဂာမိနီဆိုတာရောက်စေတတ်သောပฏิပဒါကအကျင့်ဒုက္ခချုပ်ငြိမ်းခြင်းကိုရောက်စေတတ်သောအရိယသစ္စာအကျင့်လို့အရိယသစ္စာအရိယတို့သိတယ်သစ္စာတရားပဲဒါအရှိကြီးပဲစာဒီစာထဲမှာသုံးတာအဲဒုက္ခကအကြီးကျယ်ဆုံးစကလုံးနေနဲ့ကြီးသုံးတာပေါ့ဒီစကလုံးထဲမှာဒါပေမဲ့အဲ့ဒါအထကရာဟာတော့တော်တော် ကောင်းတယ်ဒီသစ္စာကိုမက္ကသစ္စာလို့ပဲခေါ်တယ်။ဘာသစ္စာလို့ခေါ်တော့မက္ကသစ္စာလို့ပဲခေါ်တယ်။အရိယသစ္စာတဲ့။ဘာလဲတော့ဆိုအယမေဝအရိယောအတိန်ရောမေကိုအရိယောအရိယဖြစ်တို့ဤအကျင့်ဖြစ်သောအထင်ကြီးကောင်းအင်္ဂါရှိပါရှိသောမေကောမေခင်ပါပဲတဲ့အယမေဝအဲ့ဒါပါပဲလို့ပြန်ပြောတယ်အဲအဲ့ဒီမေခင်၈ပါးပါပဲလို့ပြန်ပြောတာဘာဖြစ်လို့ဆိုတော့ စစချင်းမစ္စမပရိပဒါဆိုတဲ့ခေါင်းစဉ်တွေဒီမက်ကင်၈ပါးကိုပဲပြောတာအဲ့တော့ဒီမှာအယမေဝအစတုန်းကပြောခဲ့တဲ့မစ္စမပရိပဒါလို့ခေါ်တဲ့မက်ကင်၈ပါးပါပဲနော်တေယထိတံဂလုံးသိတော်ပြီသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပောသမ္မာဝါစာသမ္မာကမ္မန္တောသမ္မာအာဇီဝောသမ္မာဝါယမောသမ္မာတတိသမ္မာသမာဓိဒိဋ္ဌိကိုအယူလို့လည်းပြောပါတယ်ပြောပါတယ်အမြင်လို့လည်း ပြောတာပဲတမာတိတိဆိုတာမှန်ကန်တဲ့အမြင်တမာသင်္ကပ္ပဆိုတာမှန်ကန်တဲ့အကြံတမာဝါစာဆိုတာကမှန်ကန်တဲ့စကားတမာကမ္မန္တဆိုတာမှန်ကန်တဲ့အလုပ်ပေါ့တမာအာဇီဝဆိုတာမှန်ကန်တဲ့အသက်မွေးမှုတမာဝါယမဆိုတာမှန်ကန်တဲ့အထုတ်မှုတမာတတိဆိုတာမှန်ကန်တဲ့သတိရမှုပေါ့ဗျာအဲ့လိုပြောပါတယ်အမှတ်ရမှုတမာတမာတိဆိုတာမှန်ကန်တဲ့တည်ကြည်မှု အဲ့အဲ့ဒီထဲမှာဒီတမ္မာဒိဋ္ဌိဟိုနေ့ကအတိုးကောက်ကြီးပြောလိုက်ပြီးရတယ်ရသေးလားပဲเนาะဒီမက်ကင်ရှင်ဘာအတိုးကောက်စကလုံးကြီးရเนาะညင်ကြံပြောလို့အဟုတ်မှန်သည်တမွေဝီရိတတိတီကြီးဟာလေလေညင်ကြံပြောလို့အဟုတ်မှန်သည်တမွေဝီရိတတိတီကြီးညင်စရာတမ္မာဒိဋ္ဌိ ကြံဆိုတာကတမာသင်္ကပ္ပပြောဆိုတာကတမာစာလှုပ်ဆိုတာကတမာကမ္မန္တသမွေးဆိုတာကတမာဇီဝဝီရိဆိုတာတမာဝါယမတတိဆိုတာတမာတတိတမာတိဆိုတာတမာတမာတိပါပဲအဲ့ဒီမှာတမာတမာလေးတွေဘုဒ္ဓကိုမှန်ကန်သောလို့ပဲပြန်ပါတယ်အကုန်လုံးတမာဆိုတာပါတော့မှန်ကန်သောဒါပေမဲ့အဲ့ဒီမဲ့ခင်၈ပါးထဲမှာလောကထဲမှာသုံးတဲ့မဲ့ခင်၈ပါး ဓမ္မတော့ဓမ္မပဲပဲလောကထဲမှာကျင့်သုံးရတဲ့ဓမ္မနဲ့ဒီဓမ္မလမ်းကြောင်းပေါ်မှာကျင့်သုံးရတဲ့ဓမ္မဒီလိုပြောမယ်ဆိုရင်တမဝါစာတမကမ္မန္တတမအာဇီဝဒီသုံးခုကမူလမဲ့ခင်ခေါ်တယ်အမဲ့ခင်ခေါ်တော့မူလမဲ့ခင်ဆိုတာဒီတရားအာမထုတ်မီမူလတွေကကြိုရှိရမယ်မဲ့ခင်အဲ့ဒါကိုသီလမဲ့ခင်လို့ခေါ်တယ်နော်လားသီလဆိုတာလောကထဲမှာနေရင်ထိုင်ရင်ကို ကျင့်သုံးနေရမယ်အကျင့်မဲ့ခင်လောကသုံးမဲ့ခင်လို့ပြောရင်ပိုးမှန်ပါတယ်နော်ဒါပေမဲ့ဓမ္မအတွက်တော့သူဟာအခြေခံဖြစ်တဲ့အထောက်ကူဖြစ်တာပဲတကယ်တမ်းကျင့်သုံးရင်ဘယ်တိုင်းမှာကျင့်သုံးရမှာတော့လောကထဲမှာကျင့်သုံးရမှာဒီသီလမဲ့ခင်သုံးကဘယ်ဘယ်မှာကျင့်သုံးရမှာတော့လောကထဲမှာကျင့်သုံးရမှာတရားဓမ္မနယ်တဲ့ရောက်လို့ရိတ်တာတဲ့ရောက်ပြီဆိုရင်ဒီသုံးခုကပြောစရာမလိုဘူးရိတ်တာတဲ့မှာဝါစာနဲ့ပတ်သက်လို့လည်းမိစ္ဆာဝါစာ ပြောမှာမဟုတ်ဘူးပြောခွင့်လည်းမရှိဘူးပြောချင်လည်းမရဘူးတမန်ကမ္မန္တလည်းကြံမယ်တမန်အာဇီဝစီးပွားရေးလုပ်တဲ့နေမျိုးကိုမဟုတ်ဘူးသွားဖြင့်အဲ့တော့သူတို့ကဘယ်မှာသုံးတယ်လဲလောကထဲမှာမူလမဲ့ခင်ဖြစ်နေကြိုးကျင့်ရမယ်ဒီစကားလုံးလေးကိုပြောရတာကသူတို့တမ္မာဆိုတဲ့ပုဂ္ဂိုလ်ကောင်းသောလို့လည်းပြောလို့ရတယ်မှန်သောလို့လည်းပြောလို့ရတယ်ဓမ္မတသက်နယ်နေမြတ်သုံးတယ်တမ္မာတိတိဆိုမှန်သောအမြင်တမ္မာသင်္ကပ္ပဆိုတာ မှန်သောအကြံပြောလို့ရတယ်ကောင်းသောမလို့ဘူးဒီအချိန်မှာဓမ္မနယ်ထဲမှာကျင့်သုံးမယ်ဆိုရင် ကောင်းသောနောက်ကိုလိုက်လို့မရဘူးဘယ်ဘယ်ပိုင်လိုက်ရနော်မှန်သောပဲပြီးရင်နောက်ကပါတော့တမ္မာဝါယမမှန်သောပဲကောင်းသောကိုသွားပြီးတော့လုပ်လို့မရဘူးခုအားထုတ်နေရဆိုရင် ကောင်းတာနောက်လိုက်ပြီးတော့အားထုတ်လို့မရဘူးပါတော့မှန်သောအားထုတ်မှုပဲတမ္မာတတိဆိုလည်းပဲ မှန်သောသတိရမှုကောင်းလာတဲ့သတိရမှုဆိုရင်အရာထက်ပဲပြန်ရောက်သွားမှာပဲနော်တမာတမာတိဆိုရင်လည်းဘာလို့ကောင်းသောတည်ကြည်မှုပဲဖြစ်ရမယ်ဟုတ်တယ်မှန်သောတည်ကြည်မှုပဲဖြစ်ရမယ်ကောင်းသောတည်ကြည်မှု ဖြစ်လို့မရဘူးဘာလို့လဲဓမ္မနယ်ထဲမှာနော်အဲ့မှာကောင်းသောတည်ကြည်မှုနဲ့မှန်သောတည်ကြည်မှုဘာလို့မှန်သောတည်ကြည်မှုဖြစ်မယ်ကောင်းသောတည်ကြည်မှုဆိုရင်ပိုကာထောင်းတဲ့လူကတော့ပိုကာထောင်းတဲ့အချိန်မှာတည်ကြည်နေတဲ့ တည်ကြည်နေရတာကကောင်းသောတည်ကြည်မှုပဲသူကျင့်တတ်တယ်နော်ဒီတရားထိုင်တဲ့လည်းပို့ပြီးတော့သူကသမာဓိအားကောင်းပါတယ်ရှင်နေသေးနေအောင်ခိုက်ထားတာမသိဘူးနော်အဲသူမကောင်းဘူးလားဆိုတော့ကောင်းတယ်အဲ့ဒါမရဘူးဘယ်လိုပဲဖြစ်အောင်လို့မှန်သောကိုဖြစ်ရမယ်ဘာလို့လဲဓမ္မနယ်ထဲမှာသုံးတဲ့မက်ကင်ဟိုဒီဓမ္မတရားလှုပ်လှုပ်တဲ့မက်ကင်လို့ခေါ်တာပေါ့ဘာလဲဆိုရင်တမာတိမက်ကင်၃ခုနဲ့ပညာမက်ကင်၂ခုမှာတော့တာမာကဘာလဲမှန်သောဖြစ်ရမယ် ဘာဖြစ်အောင်လို့မှန်သောဖြစ်ရမယ်ကောင်းသောဖြစ်လို့မရဘူးကောင်းသောနောက်လိုက်ရင်ဓမ္မလမ်းကြောင်းကပြောင်းသွားမယ်နော်ဒါပေမဲ့လောကထဲမှာကျင့်သုံးရတဲ့တမ္မာဝါစာတမ္မာကမ္မန္တတမ္မာအာဇီဝမှာတော့ကောင်းသောနဲ့မှန်သောနှစ်ခုသလုံးကိုယူရတယ်အချိန်နေအားလျော်စွာကောင်းသောလည်းဖြစ်ရမယ်မှန်သောလည်းဖြစ်ရမယ်မှန်သောတတ်တဲ့နဲ့သူကြတော့လည်းမရပြန်ဘူးဘာလဲပြန်တော့ကောင်းလဲကောင်းရမယ် မှန်လဲမှန်မယ်ဒီနှစ်ခုဖြစ်မှာမမှန်ပြန်ရင်လည်းဒီမုတဝါဒဖြစ်သွားမှာမကောင်းပြန်ရင်ရည်ကျင်းမှုရဆန့်ကျင်တယ်မမှန်ဘူးဆိုရင်ဓမ္မအရာဆန့်ကျင်တယ်မကောင်းခဲ့ရင် လောကနဲ့ဆန့်ကျင်တယ်မမှန်ခဲ့ရင်ဓမ္မနဲ့ဆန့်ကျင်တယ်ဒါကမူလမဲ့ခင်ဖြစ်နေဓမ္မကိုလောကထဲမှာ ကြိုတင် ပြီးတော့ကျင့်သုံးရမှာဖြစ်လို့ဒီသီလမဲ့ခင်က လောကယဉ်ကျေးမှုအရာလည်းပဲဘယ်လိုဖြစ်ရနော်ကောင်းသောဖြစ်ရမယ်လောကယဉ်ကျေးမှုအရာလည်းကောင်းသောဖြစ်ရမယ်ဓမ္မအရာလည်းမှန်သောဖြစ်ရမယ်အဲ့ဒီနှစ်ခုနဲ့စုံရမယ်ဘာလို့ဆိုတော့ဒါလောကထဲမှာကျင့်သုံးရတာမဟုတ်လို့အဲ့တော့ဒီတရားမှာတော့ငါတော်တော်ကြီးမှယဟန်ဖြစ်လာတဲ့ဦးစင်းကြီးပါပဲဦးစင်းကြီးပဲသူလည်းဝါ12ဝါ73ဝါရနေပါပြီအဲ့ဒီမှာအဲ့ဒီအကြောင်းလေးပြောတာပေါ့ တောင်တွင်းကြီးဓမ္မဆရာတော်ကသူကတော့ဓမ္မစကြာဆက်လိုက်မှတ်တာဆိုတော့ဓမ္မစကြာနဲ့ပတ်သက်လို့တော်တော်ကြမ်းတယ်အခုဆိုသူကြမ်းစီသားတွေဓမ္မလမ်းကြောင်းပေါ်မှာတုံးတဲ့မက်ခင်ရဲ့ရှေ့ကတမ္မာတွေကတော့မှန်တော့ပဲဖြစ်ရမယ်။အမဖြစ်ရလေ။ကောင်းတော့မဖြစ်ရ။ဒါမဲ့လောကထဲမှာကျင့်သုံးရတဲ့သီလမက်ခင်သုံးခုကတော့ကောင်းမွန်မှန်ကန်တော်လို့ပြန်တာ။ကောင်းလည်းကောင်းအောင်ပဲမှန်လည်းမှန်ပဲ။ तू ကမှန်တဲ့တော့မကောင်းစရာမရှိဘူးလို့ तू ကအဲ့ဥစဉ်ရထမြင်တာ အမှန်နာမှန်နာတရားကောင်းတာကောင်းတာတရားအမှန်နာကဓမ္မနဲ့တိုင်တာဓမ္မစံနဲ့တိုင်ရင်မှန်ရမယ်ကောင်းတာကဘာလို့လောကစံနဲ့တိုင်ရင်လည်းကောင်းမှာဆိုတော့သူကတပည့်တော်မှန်ရင်ကောင်းပြီလေအဲဆရာကနည်းနည်းကြီးပါတယ်ဒါဒါမျိုးတွေကလည်းသူကတွေ့နေရတခါကြီးရှိလာတဲ့ဦးစင်မရှိတာဘောတဲ့လူတော့ကဘယ်လိုခေါ်တော့နဲ့အဖေပေါ့ဗျာလေအဖေလို့ခေါ်တာပဲအဖေပဲတဲ့ အဖေဆိုတာလွတ်ရင်ကြည့်မှုရဟုတ်တယ်အဖေပဲလေအမေယောက်ျားကြီးတို့ခေါ်ရင်ငေါ်လို့ဘယ်လိုတော့အမေယောက်ျားကြီးဆိုရင်မှန်ဘူးလားတဲ့မှန်တယ်ကောင်းတယ်လားမကောင်းတော့ဘူးဘယ်လောကနဲ့ဆက်ဆံရင်လောကယဉ်ကျေးမှုအရာလဲကောင်းရမယ်ဓမ္မအရာလဲမှန်ရမယ်ဒါကြောင့်တမဝါစာတမန်ကမ္မနာတမအာဇီဝဆိုတော့အဲ့တမတွေကတော့ကောင်းမွန်မှန်ကန်သောတမဝါစာဆိုရင်လဲကောင်းတယ်ကောင်းတယ် မှန်လဲမှန်တယ်မှန်ပြီးရောဆိုရင်ဒါဘာလဲတဲ့ပြောဆဲတဲ့နာတယ်ဆိုတာလောကထဲမှာလည်းမရှိဘူးလားရှိတယ်ဆဲတဲ့တကယ်နာပါတယ်ဒါကြောင့်လောကနဲ့ဆက်ဆက်တဲ့သီလမဲ့ခင်သုံးခုကတမာတွေကတော့ဘယ်လိုဖြစ်အောင်လဲကောင်းမွန်မှန်ကန်သောဖြစ်အောင်လေကဲ9မိနစ်နောက်ကြဟောတဲ့အတွက်9မိနစ်ပို့သွားပါပြောရင်ပြောရင်သိစရာလေးလည်းထပ်ရှင်းပါမယ်အဲအဲ့လိုနည်းနဲ့ကိုကိုတိုင်း ဖတ်သွားတဲ့ခါကျတော့အဲ့လိုလေးတွေပဲစဉ်းစားကြည့်ရင်တရားရဲ့အလွန်ကြီးညိုစရာကောင်းတာလေးတွေတွေ့ပါလိမ့်မယ်နော်ကဲဟုတ်ပြီတနားကြီးပြည့်သွားပါ